သူစိန်ဝင်မခင်ရွယ်ရှင်ပြုအလိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ကလည်းပဲသိကွန်ရရောက်နေကြဖြည့်လို့တရားဟောဖို့ကြောက်ထားတယ်ဘုန်းကြီးရဲ့ချက်ကတော့ဒီလိုချိန်လာမှာရွာတဲ့တရားဟောဖို့ရစဉ်းစားမထားပါဘူး ကျောင်းမှာပဲဟောမယ်လို့ကျောင်းဟောပြန်လည်းပဲရင်များစွာဟောဖို့မစဉ်းစားပါဘူးလာရင်နေ့ဒီနေ့ပဲဟောပါလားအနေနဲ့တရက်ပဲဟောမယ်လို့ဒါလိုစဉ်းစားထားပါရဲ့ခြားရည်ဒီမှာတော့ကျောင်းမှာရောဒါထဲမှာရောအာဇီဓမ္မဂရိကအများတို့ဟောဖို့ရာစဉ်းစားထားပါတယ် တရားဆုံးလဲနာရအောင်လို့အဲဒါရည်ရွယ်ပြီးတော့ထားပါရဲ့ဒါပေမဲ့လို့ဒီကနေ့ညဟောပါဟုတ်လို့ကြောက်ထားကြတဲ့အတွက်ဒီကနေ့ညဘုန်းကြီးကလည်းလည်းတော့ဟောရမှာပေါ့လေဘုန်းကြီးလည်းပို့ပြီးဟောကြရတာမရှိပါဘူးဟုတ်အရာထဲမှာဟောတာကဆင်းရဲနေကြကစပြီးတော့ 12 13 14 15ဆိုတော့အဲဒီက၄ရက်ခရင်းည၄ရက်ဆိုရင်၅ရက်တော့၅ရက်ဆိုလို့ရှိရင်တရားဟောတဲ့ပုဂ္ဂိုလ်လေးညညနှစ်ပါးနှစ်ပါးဟောတော့10ပါးရှိပါပါပြီအဲအကြောင်းမှဟောတာမထည့်သေးပါဘူးနေ့စဉ်၅ညကြတော့လည်း ရွှေစီရီဆရာတော်ဟောဖို့ရာအစီအစဉ်လုပ်ထားပါတယ်ရွှေစီရီဆရာတော်ကတော့အရင်ကတ냐အဲတပါးတဲ့အပြည့်စုံဟောပြီးတော့သွားပါလိမ့်မယ်ရှိကဆယ်ပါးဟောခဲ့တဲ့တရားတွေလည်းတရားတွေတော့စုံနေပါရောမယ်ဒါတော့ဘုန်းကြီးအထူးတလဲဟောစရာတော့မရှိပါဘူးဘုန်းကြီးအညီနဲ့ဂုံနဲ့ အာယုံပြုပြီးတော့မှတ်သားဖို့ရတော့ပဲထူးကြမှာပါပဲဘုရင်ကနောက်ဆုံးဟောပြီးတော့နေရဲ့ညာအောင်မြို့ကမင်းကကြီးသာသနာ့ရိပ်သာဆရာတော်ရှင်ဥဝါယမိန်ဒဟောတဲ့တရားနောက်ပိုင်းကိုဘုန်းကြီးတို့ကြားပါပဲနောက်ပိုင်းဆိုရင်လည်းကိုးနာရီနဲ့9မိနစ်လောက်ကပါပဲ။ ဥပါဒနဲ့ခန္ဓာ၅ပါးအကြောင်းနဲ့ဥပါဒနဲ့ခန္ဓာ၅ပါးရှုဝရာနဲ့မရှုလို့ရှိရင်ကိလေသာဖြစ်ပုံနဲ့ရှုလို့ရှိရင်ကိလေသာကင်းပုံတွေဟောသွားတာသုံပါတဲ့ဘုန်းကြီးတွေပဲဒီတရားဟောနေကြပါပဲဒီတရားပြင်လည်းဝိပဿနာဟောကြမရှိဘူးဒီတရားနာအရေးကြီးတဲ့တရားပဲခုနကဟောပြီးသွားပါပြီဒါပေမဲ့လို့ဘုန်းကြီးမင်းကစထားခဲ့တာနဲ့စပြီးတော့ မဂ္ဂင်7ပါးတရားဆက်ပြီးတော့ဟောရမယ်မဂ္ဂင်7ပါးဆိုတာမဲ့အစိပ်ပိုင်း7ပါးတဲ့မဲ့မက္ခကလမ်းလို့အိဗယ်ရှိပါတယ်အင်္ဂကအစိပ်ပိုင်းမဂ္ဂင်ကဆိုတော့မက္ခအင်္ဂမဂ္ဂင်ကလမ်းရဲ့စိပ်ပိုင်း လမ်းရဲ့စိတ်ပိုင်းတွေပေါင်းလိုက်ရင်လမ်းဖြစ်တာပဲမိုးရွာတဲ့အခါရှင်ဘွက်တွေပါလို့ရှိတဲ့အခါကာလမှာဥခဲလေးတွေညာခင်းထားတာရှိပါတယ်ဥခဲလေးရှိခဲခင်းထားတယ်ဆိုတော့ဥခဲလေးကိုနင်းပြီးတော့သွားရတယ်ဥခဲလေးကိုနင်းသွားရင်ရှင်နေရည်မစိုးဘူးအဲဒီလိုလမ်းလေးတွေကတော့ရတဲ့ရတဲ့မှာရှိတတ်ပါတယ် အဲ့ဒီလမ်းအဲ့ဒီဥက္ခဲလေးတွေဟာလမ်းရဲ့အစိပ်ပိုင်းပဲတဲ့ရာလမ်းရဲ့အစိပ်ပိုင်းပဲဥက္ခဲစိတ်ကသွားဖို့ရာလမ်းရဲ့အစိပ်ပိုင်းပဲအဲ့ဒီစိတ်ခဲပေါင်းရလို့ရှိရင်ဖြင့်ရှုံးပွဲရှိတဲ့နေရာမှာကျော်လွန်အောင်သွားနိုင်မှုလမ်းပဲဒါကြောင့် အဲဒီပဂရိလမ်းလိုပဲအခုတရားလမ်းကလည်းမဲ့ခင်ကမဲ့အစိပ်ပိုင်းဆိုတဲ့မဲ့အစိပ်ပိုင်းလမ်းရစိပ်ပိုင်းဆိုတဲ့တရားတွေကိုပေါင်းလိုက်ရင်မဲ့ကလမ်းဖြစ်တာပဲအဲ့ဒီလမ်းကဘယ်ကိုသွားတဲ့လမ်းလဲဆိုလို့ရှိရင်နိဗ္ဗာန်ကိုသွားတဲ့လမ်းနိဗ္ဗာန်ရောက်အောင်သွားတဲ့လမ်း လောကမှာဘုရားသွားတဲ့လမ်းကျောင်းသွားတဲ့လမ်းဈေးသွားတဲ့လမ်းအဲသမောစိတ်စသည်သွားတဲ့လမ်းစသည်နဲ့လမ်းတွေအမျိုးမျိုးရှိတယ်အဲလိုပဲတရားလမ်းကလည်းပဲလမ်းမျိုးမျိုးတော့ရှိပါတယ်ဘယ်လေးပါးသွားတဲ့လမ်းလည်းရှိတာပဲလူဘဝသွားတဲ့လမ်းလည်းရှိတယ် လူဘဝသွားတဲ့လမ်းနဲ့ရှိတဲ့နတ်ဘဝနတ်ဘဝသွားတဲ့လမ်းနဲ့ရှိတယ်ဇမဘဝသွားတဲ့လမ်းနဲ့ရှိတယ်အဲဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်သွားတဲ့လမ်းနဲ့ရှိတယ်ဘယ်လေးပါးသွားတဲ့လမ်းဆိုတာကဘာလို့ဆိုလို့ရှိရင်အကုသိုလ်လမ်းပဲသူဘာသက်ကိုသတ်ခြင်းသူဘာဥစ္စာကိုခိုးယူခြင်းစသည်ဖြင့်မတော်မသင့်ပြုတဲ့ အမှုတွေဟာအပယ်လေးပါးရောက်ကြောင်းဖြစ်တယ်လားမယ်လူဘဝရောက်စေရတဲ့လားနတ်ဘဝရောက်စေရတဲ့လားဓမ္မဘဝရောက်စေရတဲ့လားဆိုတာဘာလဲဆိုကုသိုလ်ကံတွေကုသိုလ်ကောင်းမှုတွေပဲဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကျင့်ကြဝါရင်သုံးပါးရှိပါတယ်ဒါနာကုသိုလ်ပြုလို့ရှိရင်အဲဒီဒါနာကုသိုလ်ရဲ့ဆွမ်းကြောင်း လူဘဝလည်းလိုရှိရင်ရောက်နိုင်တယ်နတ်ဘဝလည်းလိုရှိရင်ရောက်နိုင်တယ်လူဘဝရောက်ပြီးတော့လူချမ်းသာမျိုးမျိုးတွေနဲ့ပြည့်စုံနိုင်တယ်လောကမှာအများဆုံးဖြစ်တဲ့စကြဝဠာမြင့်စီရင်ချမ်းသာတဲ့အကြီးဆုံးအကောင်းဆုံးပါပဲအဲဒီလိုချမ်းသာတွေလည်းရနိုင်တယ်နတ်ပြည်လောကမှာနတ်စီရင်ချမ်းသာမျိုးမျိုးတွေလည်းရနိုင်တယ်အဲဒီလိုရကြောင်းဖြစ်တဲ့အတွက်ကြောင့် ဒါနဟာနတ်ပြည်တို့သွားတယ်လားထို့သူသီလကလည်းပဲနတ်ပြည်တို့ရောက်စေနိုင်တယ်ဘာဝနာကတော့လူပြည်လည်းရောက်စေနိုင်တယ်နတ်ပြည်လည်းရောက်စေနိုင်တယ်ဇမပြည်လည်းရောက်စေနိုင်တယ်သမထဘာဝနာကုသိုလ်ပွားများအားထုတ်လို့ရှိရင်

အရိယာမဉဏ်ဖွညာဖြစ်ပေါ်ပြီးတော့သင်္ခါသိငြိမ့်တဲ့နိဗ္ဗာန်ကိုရောက်စေရတယ်။ဒါကနေ့လာကျက်ကပြည့်ရတာဟုတ်။လာကြ။ဝိပဿနာကုသိုလ်ကာရရိယာမဉဏ်ဖွညာဖြစ်ပေါ်စေပြီးတော့သင်္ခါသိငြိမ့်တဲ့နိဗ္ဗာန်ကိုရောက်စေရတယ်။အဲဒီ မဲကအမျိုးမျိုးတွေထဲမှာမဲခင်စစ်ပါဆိုတဲ့မဲကလမ်းကတော့ဝိပဿနာမဲခင်လမ်းပါပဲအဲအဲဒီလမ်းကတော့နိဗ္ဗာန်ကိုရောက်စေရတဲ့လမ်းတဲ့ယခုရှင်ပြုအလူပွဲကြီးနဲ့စပြီးတော့ပြုလုပ်ကြတဲ့ကုသိုလ်တွေကတော့အဲဒီမဲခင်စစ်ပါထဲမှာလူလောကနတ်လောကရောက်စေရတဲ့

ဌာနဆိုတာခဏခဏတော့ကြားနာနေရတာပါပဲဒါပေမဲ့လို့လူလို့တဲ့ခါကာလမှာရှိကကြားဖို့ပဲမယ်လို့အခုထပ်ပြီးကြားလို့ရှိရင်ဖြင့်စိတ်စေတနာတွေထက်သာပြီးတော့အကျိုးပေးတွေပြည့်စုံသည်ရဲ့ပြည့်စုံပြီးတော့သွားနိုင်တယ်ဒါကြောင့်ဌာနကထာလေးလည်းဘုညာနည်းနည်းတော့ဟောအောင်ပါဌာနကထာအတူယုတ်ကလေးရှိပါရဲ့ဌာနာဤနာမ ဒုက္ခနာနိဒာနံဗမ္ပတိနာမူလံဘောဂနာပရိဋ္ဌာဝိသမဂတသဒါနံလေနံဂတိပရာယနံဤဒါနာကုသိုလ်၏အကျိုးကိုဖော်ပြရလင်ဒါနံအလူဒါနသည်ဒါနပိတ်လူခြင်းသည်ဒုက္ခနာချမ်းသာဝိရမြတို့၏ နိဒာနံအကြောင်းရင်းဖြစ်ပေသည်သံဃာဝိဇ္ဇာရဲ့အကြောင်းရင်းဖြစ်ပါတယ်တဲ့အဲဝိနည်းရအားဖြင့်ဆိုလို့ရှိရင်ဒီဘောလို့ဝိနည်းရအားဖြင့်ဆိုလို့ရှိရင်မေးလို့ရတဲ့ပစ္စည်းဆိုတာက၄မျိုးရှိတယ်။ဆွမ်းနဲ့ငင်္ဂါကြောင်းဈေးအဲ အဲဒီပစ္စည်း၄ပါးဆိုရင်လည်းပြည့်စုံတာပါပဲသုဒ္ဓနိယကတော့ဖြင့်10မျိုးရှိပါတယ်အဲဒီလူဟာပုဂ္ဂိုလ်တော်မှာအသုံးကြတဲ့၄မျိုး10မျိုးသောပစ္စည်းတွေကိုဘေးလူသာဟာဒါနကုသိုလ်ပဲအဲဒီဒါနကုသိုလ်ဟာဒုက္ခနာနိဒာနံချမ်းသာဝိရဏတို့ရဲ့အကြောင်းရင်းဖြစ်ပါသည် လူချမ်းသာရဖို့ရလည်းဖြစ်သည်နတ်ချမ်းသာရဖို့လည်းဖြစ်သည်ဓမ္မချမ်းသာရဖို့ရလည်းဖြစ်တယ်နိဗ္ဗာန်ချမ်းသာရဖို့ရလည်းဖြစ်တယ်နိဗ္ဗာန်ချမ်းသာရဖို့ရကတော့ဘဂရုပ္ပနိဗ္ဗာန်ပစ္စည်းတတ္တိပေါ့ဒါနာကုရောမိပြုပြီးတော့မညာဘုရားနိဗ္ဗာန်ရပါလို့ဤလို့ဆုတောင်းပြီးပြုတဲ့ဒါနာကုရောဟာ ရူပနိဒသတ္တရားချင်းနိဗ္ဗာန်ကိုရစေနိုင်တယ်။ဒါကြောင့်ဒါနကုသိုလ်ဟာချမ်းသာဟုသမျှတွေရာကြောင်းဖြစ်သည်။ယခုရှင်ပြူခြင်းအကြောင်းပြုပြီးတော့လူသားနဲ့ဒါနမှာအမျိုးစုံတွေမှာပေါ့စာဝယ်သောဝယ်တွေလူသားနာလည်းပါမယ်ဝယ်တွေလူသားနာလည်းပါမယ်ဈာပစ္စည်းတွေလူသားနာလည်းပါမယ်အဲ့ဒီလူသားနဲ့ဒါန ချမ်းသာဝိရညတွေရာကြောင်းဖြစ်သည်ပဲချမ်းသာမဆိုလို့ရှိရင်ရနိုင်တယ်ဒါကြောင့်ချမ်းသာအပေါင်းရာကြောင်းမှန်စွာတဲ့ဘုန်းကြီးဒါနကထာနဲ့စပြီးတော့အချင်းချင်းမှတ်သားဖို့ရဆောင်းဘုတ်ကလေးစီထားပါတယ်ချမ်းသာအပေါင်းရာကြောင်းမှန်စွာတဲ့ချမ်းသာအပေါင်းချမ်းသာဝိရညတွေရာကြောင်းဖြစ်သည် သဗ္ဗတိနာမူလံသဗ္ဗတိနာစိစဉ်ဟူသောများတို့၏မူလအမြဲရင်းဖြစ်ပေသည်သစ်ပင်များမှာအမြဲရင်းကောင်းလို့ရှိရင်ဖြင့်စီပင်နဲ့ထို့သူလူစည်းစိမ်နတ်စည်းစိမ်ပြမစည်းစိမ်အဲဒီစည်းစိမ်ဟူသောများတွေဟာဒါနာရီဟူသောအမြစ်ကိုအမိပြုပြီးတော့စီပင်ပြန်ပွား ကြီးထွားနိုင်တယ်ဒါကြောင့်သံပတိနာစိစဉ်ဝဇမြတွေမူလအမြဲခြင်းလည်းဖြစ်ပါပဲဒီချမ်းသာပေါင်းရာကြောင့်မှန်သာစိစိန်ဘောကအမြင့်မတရားတဲ့စိစိန်ဟူသည်များတို့အမြင့်မသဘောဖြစ်သည်ဘောဂနာပဋိဌာဘောဂနာဘုံဆောင်ဟူသည်များတို့ဤပဋိဌာတရားလည်းဖြစ်ပါပေသည် အဲဘောကအသုံးဆောင်နေဆိုတာကတော့အဝဇ္ဇအသုံးဆောင်နေနေရာထိုင်ခင်းအသုံးဆောင်နေရင်ရထအသုံးဆောင်နေသာဝေသဝေအသုံးဆောင်နေစုံမောတယ်အဲဒီအသုံးဆောင်မှုတွေများတယ်ဒီဟာဒီကြောင့်လည်းဖြစ်တယ်ဒီအသုံးဆောင်နေဒါနကုသိုလ်အကြောင်းပြုပြီးတော့မပြတ်မစည်းပဲနဲ့ခိုင်ခံ့တည်တတ်ပြီးတော့နေနိုင်တယ်အဲ့ဒါကရေးကြည့်ပါတယ် အသုံးဆောင်နေပြည့်စုံနေပဲမယ်လို့ပျက်စီးပျက်စီးသွားမယ်ဆိုရင်သုံးလည်းမသုံးဆောင်ရဘူးစိတ်လည်းပဲစိတ်ပျက်စရာပဲစိတ်မချမ်းသာစရာဖြစ်ဒါနကုသိုလ်ကောင်းမှုတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ထက်သန်နေတဲ့ပုဂ္ဂိုလ်အားကောင်းနေတဲ့ပုဂ္ဂိုလ်ကြတော့အဲဒီအသုံးဆောင်ပစ္စည်းတွေ မပြည့်စည်နိုင်မနဲ့တည်ထပြီးတော့နေနိုင်တယ်ဒါကြောင့်ဘောဂနာသုံးဆောင်ဟူသည်များတဲ့ဒိဋ္ဌာဒီရလည်းဖြစ်ပါပေပြီအဲ့ဒီနဲ့ပုဂ္ဂိုလ်စည်းစိမ်ဘောဂမြင့်မတရားလို့စည်းစိမ်စည်းစိမ်ဤအမြင့်မလည်းဖြစ်တယ်ဘောဂအသုံးဆောင်ဟူသည်များတဲ့တရားလည်းဖြစ်သည်စည်းစိမ်ဘောဂဒီကနှစ်ပုံနဲ့မြင့်မနဲ့တရားနဲ့စပ်ပြီးတော့ကြွရမယ်စည်းစိမ်ဘောဂမြင့်မတရား ရစားခါတိုင်းခါတိုင်းအဆုံးလာဒီကပဲနဲ့တလေးတွေကဝိသမဂတသာမညီမညွတ်သောအခြေအနေ၌ဤနေသောပုဂ္ဂိုလ်၏ဒါနံစောင့်ရှောက်တတ်သောတရားလည်းဖြစ်ပါပေသည်လေနံဘုံအောင်မိကိုရလည်းဖြစ်ပါပေသည် ဂတိလာရလည်းဖြစ်ပါပေသည်ပရာယဏံလဲလျောင်းမိကိုရလည်းဖြစ်ပါပေသည်တကြေပိကလူရမ်းတဲ့ဒါနာကုသိုလ်ကမညီမညွတ်အခြေအခြေအနေအစင်မပြေပဲဖြစ်နေတဲ့အခါကာလအဲ့ဒီပုဂ္ဂိုလ်ကိုသူကစောင့်ကြောက်တယ်ဒါနာစောင့်ကြောက်တာပြီးအကုသိုလ်မကောင်းမှုကအကျိုးပေးလို့ အခြေအနေအစင်မပြေပဲဖြစ်နေတဲ့အခါမှာဒါနာကုသိုလ်ပြုခြင်းဖြင့်အဲ့ဒီဒါနာကုသိုလ်ရဲ့စွမ်းကြောင့်အဲ့ဒီအစင်မပြေတာတွေပြောက်ပြီးတကားလားချမ်းသာတွေရောက်ပြီးတော့လာရတယ်အဲ့ဒါဒါနာကနေပြီးဆောင်းလျှောက်သွားတာပဲအဲဒီလိုဆောင်းလျှောက်ပြီးတဲ့ဝတ္ထုလည်းရှိပါတယ်သာဝေကျမ်းဂန်ထဲမှာဇာနိပါတိထဲမှာရှိပါတယ် ရှေးကမကောင်းမှုတစ်ခုယူဘူးတာနဲ့ပရိသမီးတယောက်ဟာမကောင်းသောအနာနေဖြစ်နေတဲ့ရှင်ပြေရောက်တဲ့ခါကာလဒေသာတူနဲ့လက်ထဒိညာပြီးတော့ပေးအဲဒီတော့လက်ထဒိညာပြီးတော့ပေးတဲ့ခါကာလဒေသမီး အခန်းထဲဝင်လာတယ်ဆိုရင်ချင်းပရိသတ်မှာမကောင်းသောအနနေကြတယ်တဲ့ပြီးတော့အဲဒီပရိသတ်ပရိသမီးနဲ့မပေါက်နိုင်ဘူးအာသူ့ရင်ပြန်ပို့တယ်နောက်တစ်ယောက်နဲ့ထင်းကြလဲဒီလိုပဲနောက်တစ်ယောက်နဲ့ထင်းကြလဲဒီလိုပဲဖြစ်နေအာဟုသောကရှိရမယုံမသေးပြုခဲ့ဘူးတဲ့အာဟုသောကရှိတော့ဟိုမှာမကောင်းသောအနနေကြ ရှိရဲ့တချို့မကောင်းသောအနန္တကဘုန်းကြီးဖတ်မိတာတော့ဒီစိတ်ကိုရွာမှာပဲကိုတော်တော်ကငငယ်တုန်းကဘုန်းကြီးတို့နဲ့ရွယ်တူလောက်ပါဘုန်းကြီးတို့နဲ့နည်းနည်းကြီးမဲ့တယ်လို့ပါတယ်အဲဒီကိုတော်တော်ကဒုက္ခကိုအဝကနေပြီးတော့ဝင်မလို့ကြည့်လိုက်တာနဲ့အနန္တတော်တော်နာတာပဲဘယ်လိုနာမှမသိဘူးအဲဒီလိုအဲဒီကိုအခုတော့မရှိကြပါဘူး အဲဒီတော့ကိုယ်နာမကောင်းမှန်းလည်းဖြစ်အဲဒီတော့ပြေတော့သေသမီးကတာဝေကရဟာဒီတိုင်းဆိုလို့ရှိရင်တော့ဒီလိုနေမှာပဲအဲတော့လှပါတင်နေအောင်လို့ဆင်းရဲနေတာဒီအလကားပါပဲဆိုပြီးတော့သူလှပါတင်နေအောင်ဆင်းရဲနေတဲ့အဝဆင်းစားတွေအကြောင်းချပြီးတော့ညစွာဘုရားသာသနာ့စွာဘုရားဓာတ်တော်တရားဌာပနာဖြစ်တဲ့စေတီတော်ကိုလူရနဲ့ဆူတဲ့တောင်း အဲဘွားတိုင်းဘွားတိုင်းဒီလိုအစင်မပြေတာတွေမဖြစ်မဖြစ်ပါစေနဲ့မိနာနေမနာပါစေနဲ့အာဃာသိန်းကိုကမွေးကြံပြီးနေပါစေလို့ဆုတောင်းတယ်အဲ့ဒီကံကလည်းအားကောင်းလာတော့ရှိရအာဟုတုကံကဆက်အကျိုးမပေးနိုင်အဲ့ဒီချိန်ကစပြီးတော့အနတ်သက်တယ်မကောင်းတာတွေခါးပြောက်သွားဆိုတာပေါ့ ကြောက်သွားနောက်ရှိကလက်တာဝီတဲ့မထေသားကဘုရိုဒီမှာဘောလာသမီးနဲ့ကျင်းပါတော့ဒီနည်းမောင်နှံနှုတ်တွဲပြီးတော့ရောဝဲဆင်ရတာကိုမထေသားရောဝဲဆင်မှလောက်တော့သူ့မှာအဖော်မရှိပဲဖြစ်ဒီချိန်မှာသူကသတိရတာနဲ့အရင်က ကွဲကွာကွဲခွာထားတဲ့အဲ့ဒီတထေသမီးကိုသူကခေါ်ခိုင်းခေါ်ခိုင်းရဒီတထေသမီးကလာလာတဲ့ကုသိုလ်ကြောင့်ဒီလိုစိတ်ကူးပေါ်လာအဲတထေသမီးကအဲ့ဒီကိုလာတဲ့အခါကျတော့ဟိုအနတ်နေမရှိဘဲနဲ့စောစောတွေကနေပြီးမှုကျင်နေနားနေနန်းလာတယ်ဆိုတာဩอืมအဲဒီအကျိုးကြောင့်နေမေးတော့သူကုသိုလ်ကောင်းမှုတွေပြုတဲ့အကြောင်းတွေပြန်ပြောပါတယ်အဲဒါ အိမ်တော်လည်းပဲခိုင်နေပြီးတော့သွားတယ်အဲ့ဒါဝိသမဂတကမငြင်းမငြင်းသောအခြေအနေရောက်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဒါနာစောင့်ရှောက်သူလည်းဖြစ်ပါသည်လေနာပုံအောင်ရပဲဘေးရန်တွေကျင်းအောင်လို့လက်နဲ့တို့ဘာလို့ဒီလိုဘေးရန်တွေကြောက်နေတဲ့နေရာဆိုလို့ရှိရင်တိုက်တာနာရလုံုံတဲ့နေရာမှာနေနေတဲ့ပုဂ္ဂိုလ် ကာကွယ်ရတာပဲအဲ့ဒါလောကကုသိုလ်ကောင်းမှုရှိနေတဲ့ပုဂ္ဂိုလ်မှာအကုသိုလ်တွေကအကျိုးပေးခြင်းမမယ်လို့မပေးနိုင်ဘူးအဲအခုဒါနကုသိုလ်တွေအားကောင်းမှပြုထားလို့ရှိရင်ဖြင့်ကျိုးမပေးနိုင်ဘူးမကောင်းကျိုးတွေကမပေးနိုင်ဘူးလုံယုံနေတဲ့လေနာပုံအောင်ရတဲ့ဖြစ်ပြီးဂတိလာရဆိုတာကတော့ဒါကတော့ဒီမကောင်းမှုမကောင်းမှုအကုသိုလ်တွေ ကြောက်ကင်းအောင်မကောင်းမှုအကုသိုလ်တွေမလာနိုင်အောင်လို့သွားရတာဌာနဖြစ်တယ်လို့ဆိုလိုပါတယ်ပရာယနာဆိုတာလည်းပဲလဲလဲမိဘဆိုတာဒီတိုင်းပါပဲမကောင်းမှုမကောင်းကျိုးတွေမလာနိုင်အောင်လို့အဲနောက်ဆုံးနောက်ဆုံးတဲ့အနေအချင်းပုံရခိုရဖြစ်သည်အဲဒါကိုစီစဉ်ဘောကမြင့်မတိရအောက်တမ်းမကြကဲမသူမ အခြေအနေမကောင်းတဲ့အနေကနေပြီးတော့အခြေအနေကောင်းတဲ့နေရောက်သွားရင်အောက်တမ်းမကြဘူးအထက်တမ်းမြင့်မြတ်တဲ့ဘဝကြီးတဲ့မြင့်မြတ်တဲ့အခြေအနေနဲ့ကြီးတဲ့ပြည်စုံပြီးတော့သွားနိုင်တယ်မြတ်ဒါနာစိတ်ချကိုယ်ဝေယအဲဒါလေးဆိုရချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်း စည်းစိမ်ဘောကမြင့်မကြီးရာစည်းစိမ်ဘောကမြင့်မကြီးရာအောက်တမ်းမကြကေမသူမာအောက်တမ်းမကြကေမသူမာမြတ်ဒါနာစိတ်ချကိုယ်ွယ်ရာမြတ်ဒါနာစိတ်ချကိုယ်ွယ်ရာချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာစည်းစိမ်ဘောကမြင့်မကြီးရာစည်းစိမ်ဘောက အောက်တမ်းမကြကေမသူမာညဒါနာစိတ်ချကုဝေယသံသာအပေါင်းရာကြောင်းမှစွာသီစိန်ဘောကမြင့်မတိယသီစိန်ဘောကမြင့်မတိယအောက်တမ်းမကြကေမသူမာအောက်တမ်းမကြ ညဒါနာစိတ်ချကိုဝေယညဒါနာစိတ်ချကိုဝေယဒါနာချမ်းသာဝေဒနာတွေလည်းချမ်းသာမှုကိုရစေနိုင်တယ်လောကမှာသတ္တဝါတွေကချမ်းသာခြင်းရတာပဲဆင်းရဲခြင်းရတဲ့ပုဂ္ဂိုလ်မရှိဘူးအဲမိမိတို့အလိုရှိတဲ့ချမ်းသာတွေဘယ်ပုံပဲနည်းနဲ့ရမလဲဆိုတော့ဒါနကရစေနိုင်ပါတယ်ထို့တူသီလတို့ဘာဝနာတို့လည်းရစေနိုင်တာပါပဲအခုဒါနအကြောင်း ဒါနနဲ့စပြီးတော့ဟောလို့ဒါနကိုမူတည်ပြီးပြောနေပါတယ်စီစဉ်ဘောကစီစဉ်တို့ဤအမြင့်မသပွဲဖြစ်သည်ဘောကအသုံးဆောင်သည်များတဲ့ဤတိရလည်းဖြစ်တယ်မပြတ်မစည်းနိုင်ပဲလေခိုင်မြဲတည်ရနေတာဖြစ်သည်အောက်တမ်းမကြရဘူးတဲ့ဆရာအာဟုသူကိုရှိနေလို့ အောက်တန်းကြနေတောင်မှဒါနကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကအထက်တန်းရောက်ပြီးတော့ချမ်းသာပြီးတော့သွားတယ်အောက်တန်းမကြအောင်ကယ်မတယ်ဒါနာဆောင်ကြတာတဲ့ပုဂ္ဂိုလ်ဆိုတာကယ်မတာပဲအောက်တန်းမကြကယ်မသူမှမြတ်ဒါနာစိတ်ချကုဝေယအဲ့ဒါဒီဒါနာအပြင်စိတ်ချကုဝေယတဲ့ဥစ္စာပဲကုဝေယစစ်ပဲလို့ဆိုလိုပါတဲ့ အဲဒီမှာမေခွန်လေးပါရအောင်ရည်ပဲပြီးတော့ပြုလို့ရှိရင်အဲဒီတော့ပြုစဉ်ခါကာလမှာဖြစ်ပေါ်တဲ့မေခင်တရားတွေဒါတွေကနိဗ္ဗာန်စီသွားကြအခြေခံအကြောင်းဖြစ်ပြီးတော့နေပါတယ်သူတို့ဘာမှပြုတဲ့ပုဂ္ဂိုလ်တွေဟာဘုရားသာသနာဝင်တွေဆိုတော့မေခွန်လေးပါရည်သားပြီးပြုကြတာပါပဲဒါပေမဲ့လို့ နိဗ္ဗာန်အကြောင်းအာမြာဝဆင်းရဲအကြောင်းကောင်းကောင်းသဘောပေါက်လို့ရှိရင်တော့ဆူတောင်းရုံမဆူတောင်းနေတာစိတ်ထဲကသိမ့်မပါပဲရှိနေတာတဲ့ဒီကြည့်တာကတော့အာမြာဝဆင်းရဲအကြောင်းနေလဲနားလဲထားဖို့အာမြာဝဆင်းရဲအပြစ်တွေကိုမြင်ထားဖို့ရစ်တယ်မြင်မှဆင်းရဲကသိင်းချင်းတဲ့နိဗ္ဗာန်ကိုတကယ်လို့ရှင်တာအပြစ်မမြင်လို့ရှိရင်တော့ ။ကာမရာဝဆင်းရဲတွေဆိုတာဝချမ်းသာတွေဖြစ်နေတာ။อืมလူလောကမြင်ကောင်းနေမြင်ရအကြာကောင်းနေအကြာရအနာကောင်းနေနာရအစာကောင်းနေစားရအတွေ့ကောင်းနေတွေ့ရဝမ်းမြောက်ဝမ်းသာွယ်တွေအာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာပြီးချမ်းသာရအဲ့ဓာတွေကိုအများကကြိုက်နေကြတာပဲ။တရားတွေဆင်းရဲလို့တရားတွေကဟောနေပေမဲ့လို့ဆင်းရဲလို့မသိဘူး။ ချမ်းသာရေးကောင်းနေလို့ထင်နေတော့ဒါတွေစွန့်ပြရမှာခဲရင်ပါတယ်ဒါတွေစွန့်လို့ရမယ်ဆိုလို့ရှိရင်မစွန့်နိုင်လည်းဖြစ်အဲဒီတော့အဲဒီသံဃာဆင်းရဲတွေကိုလည်းမြင်ဖို့လိုတယ်သံဃာဆင်းရဲတွေအကျမ်းအချင်းဆိုလို့ရှိရင်ဘဝအတိဖြစ်ရတာလည်းဆင်းရဲတယ်၊ဝေရတာလည်းဆင်းရဲတယ်၊နာရတာလည်းဆင်းရဲတယ်၊သိရတာလည်းဆင်းရဲတယ်အချင်းချင်းဒီ၄ပါးဆိုတော့ ဘဝအသစ်ဖြစ်တဲ့အခါကာလကိုဆင်းရဲတော့မရှိပါဘူးဖြစ်တာကပြိဿစိတ်ကလေးအသစ်ဖြစ်တာအဲ့ဒီခိုက်တာမှာကိုယ်ထဲမှာလာခြင်းကြခဲမှုဆင်းရဲတော့မရှိဘူးဒါပေမဲ့လို့အဲ့ဒီဘဝအသစ်ဖြစ်ခြင်းကြောင့်တဘဝလုံးနဲ့စတဲ့ဆင်းရဲတွေအကုန်ခံစားရတာပဲအပယ်ပြိဿတွေတဲ့ပယ်လေးပါးမှာငရဲဆိုလို့ရှိရင်ပြိဿတွေကစပြီးတော့ငရဲပုံဖြစ်မိလို့ဖြစ်မိရတာလည်းအကြောင်းတော်ရှိပါတယ်။ အဲဒီရဲ့ဖြစ်ချင်းရဲ့ကြောင့်အကုသိုလ်ကကျိုးပေးလို့ဘဝတည်ဖြစ်ရအဲဒီတော့ငရဲတဲ့ဘဝဘဝတည်ဖြစ်ပြီလို့ရှိရင်ငရဲတဲ့ဘဝလုံးငရဲဆင်းရဲတွေခံသွားတာပဲမဖြစ်လို့ရှိရင်တော့အဲဒီဆင်းရဲတွေမဖြစ်ရဘူးထို့သူတိရစ္ဆာန်ဆင်းရဲတွေဝိရမျှလည်းဘဝတည်ဖြစ်ပြီလို့ပြိတ္တာဆင်းရဲတွေလည်းဘဝတည်ဖြစ်ပြီလို့လူဘဝမှာလည်းပဲတန်ကောင်းတန်ကောင်းအကြောင်းမသိတဲ့ပုဂ္ဂိုလ်တွေမှာ ငငယ်ရစားပြီးတော့ဆင်းရဲဒုက္ခတွေနဲ့တွေ့ပြီးသွားတာပါပဲအဲ့ဒီဆင်းရဲတွေတစ်ဘဝလုံးတွေ့ရတာဘာကြောင့်လို့ဆိုရင်ဘဝတည်ဖြစ်မိလို့ပဲဒီစိဥ္ဇာဘောဂဗလာနဲ့ပြည့်စုံချမ်းသာနေတဲ့ဆိုတဲ့ပုဂ္ဂိုလ်တွေလည်းပဲဆင်းရဲတွေခုမှလည်းရှိတာပါပဲကိုယ်ဆင်းရဲမျိုးမျိုးလည်းရှိရစိတ်ဆင်းရဲမျိုးမျိုးလည်းရှိရအဲ့ဒီဆင်းရဲတွေကလာကြတဲ့ဆိုရင်ဘဝတည်ဖြစ်မိလို့ဒါတော့ ဘဝအတိဖြစ်ရတာဟာဆင်းရဲကြောင်းပဲလို့ဆိုတာသင်ရှားအဲဒီဘဝအတိဖြစ်ရတာလေးကိုအပြစ်နေနိုင်ဖို့ရလိုပါတယ်ဒါပဲလေကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်တွေကဘဝတွေဖြစ်ရတာကိုကြိုက်တယ်။အရေဒိဋ္ဌာဒိဋ္ဌာဆိုတာတော့မကြိုက်ဘူးထားပါအောင်တော့အဲလူဘဝဖြစ်ရတာကကြိုက်နေတယ်။လူဘဝမှာတစ်ထည်ဖြစ်ဖို့မင်းဖြစ်ဖို့ဒါတွေကကြိုက်နေတယ် နတ်ဘဝတွေဖြစ်ရတာဆိုတော့ပူကြိုက်တာပေါ့လေအဲ့ဒီဘဝတွေဖြစ်တာလေးတွေကိုကြိုက်နေတာဘဝရဲ့အပြစ်ကိုမမြင်လို့ဘဝဆင်းရဲတွေမမြင်လို့အဲ့ဒီဘဝဆင်းရဲတွေမြင်မို့ရဘဝဖြစ်ပြီးတော့ဘဝလုံးနဲ့ဆိုင်တဲ့ဆင်းရဲတွေတွေ့ရတယ်ဒီဘဝကချမ်းသာနေပေမဲ့လို့နောက်ဘဝတွေဖြစ်ရင်ဖြည့်တတ်ကြတဲ့ဖြစ်ရဘဝတွေမှာဆင်းရဲတွေရှိနေတာပဲဒါကြောင့်ဘဝတွေထာကထာကဖြစ်ရတာတဘဝလုံးနဲ့ စတဲ့ဆင်းရဲတွေကိုတွေ့ရခြင်းအကြောင်းဖြစ်သောကြောင့်ဘဝသည်ဖြစ်ရတာဒုက္ခဆင်းရဲပဲနဲ့ဆိုပြဟောတာလေဇာတိပိဒုက္ခဇာတိပိဘဝသည်ဖြစ်ရခြင်းသည်လေဒုက္ခဆင်းရဲနောက်ဇရာအိုခြင်းနဲ့အိုခြင်းဆင်းရဲဆိုတာဒါကတော့သာမဏေအပြင်ကိုပဲသင်ကြားနေပါတယ်သို့တော့တရားကိုစစ်ဆေးကြည့်ရင်တော့ဇရာအိုရဲဆိုတာအဲ့ဒီတည်းမှာတော့ ရုပ်တရားတွေရဲ့ရင်းရင်းရောခြင်းရုပ်တရားတွေရဲ့ရင်းရောခြင်းသဘောတည်းတော့နာကျင်ကြိုက်ဖဲမှုရလို့အထူးတော့မရှိသေးဘူးသို့တော်လည်းပဲအိုချင်းကြောက်ပြုပြီးတော့ဆင်းရဲတွေကဖြစ်တယ်ဒါတော့တော်တော်ထင်ရှားပါတယ်ဘုရားမကောင်းဘူးအဲလူတိုင်းလူတိုင်းသဘောပေါက်ပါတယ်ဆင်ញင်ညာရှိတဲ့ပုံကိုယ်တွေမှာပို့ပြီးတော့ထင်ရှားပါတယ်ဘုရားမကောင်းဘူးဆင်းရဲပဲအခုလူဘဝတွေကြည့်ပေါ့ ဒုဝါရယနေ့20နေ့30အတွင်းလောက်တွေကတော့နည်းနည်းကောင်းသေးတယ်လို့ဆိုရမှာပေါ့လေအဲဒီကကြော်သွားလို့ရှိရင်နေ့30ကကြော်ရင်ကိုတဲနေရမပြဘူးတဖြည်းဖြည်းအမင်းရောင်မှုတွေထင်ရှားလာအဲနေ့40အတွင်းဆိုတော်သေးရလို့ထားအောင်လား40ကကြော်လိုက်ရင်ဒါဆိုတာပဲအဲ40ကျော်ကျ50ကျော်ကျရင်ကိုဆိုးတယ်50ကျော်တယ်60ကျော်ကျကိုဆိုးတယ်အဲ့ဒါကိုယ်တိုင်း 50ရက်60ရက်ရောက်နေတဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့ထင်ရှားပါတယ်ဟိုချင်းဆင်းရဲတယ်အဲဒါနာချင်းဆင်းရဲကတော့သူပြောစရာမလိုနာယောဂါတွေဖြစ်မှတော့ပဲချမ်းသာတာရှိမလို့မနာကြောက်စရာကောင်းပါလေချုပ်ကံမကောင်းကြောင်းသဖြင့်ငယ်ရွယ်တွေကအနာရောအကြီးကျယ်တွေဖြစ်ပြီးမကြမ်းမှာပြီးလားတစ်သက်လုံးနေရရင်တော့ကြမ်းမှာရရချွေရင်းတော့တဲနေရမကြပါဘူးအဲဒီတော့ဒီလိုဘဝကြီးရဆက်ကဆက်ကဖြစ်နေမယ်ဆိုတော့မှ ဘဝတွေကလိုချင်စရာမကောင်းဘူးအဲ့ဒါသိချာစဉ်းစားပြီးတော့ကြည့်ရမိမိတို့ဖြစ်ခဲ့တဲ့ဘဝတွေကိုဓာတ်ပုံများရိုက်ပြီးယူထားမယ်ဆိုလို့ရှိရင်ပေါ့ဓာတ်ပုံရိုက်ပြီးတော့ရုပ်ရှင်သဘောမျိုးလို့ပြလိုက်မယ်ဆိုလို့ရှိရင်တော့ကြောက်ကြကောင်းပါဟိုဘဝကအိုလိုက်ဒီဟိုဘဝကအိုလိုက်ဟိုဘဝနားလိုက်သေးလိုက်ဟိုဘဝနားလိုက်သေးလိုက်အဲ့ဒီဘဝတွေအများကြီးပဲမြင်မြင်နဲ့ဆင်းရဲလာတယ်နောက်တော့ကာလတွေလည်းဒီလိုဘဝတွေဆင်းရဲတွေအများကြီးဖြစ်သွားမှာ အဘုံနိဗ္ဗာန်မရသေးလို့ရှိရင်တော့ဒီဘဝဆင်းရဲတွေနဲ့အများကြီးတွေ့သွားမယ်အဲ့ဒီဆင်းရဲတွေမျိုးကိုရည်ကြည့်တယ်လူပြည့်လည်းပဲအထူးပြောကြမလို့လူဘဝတော့ကိုယ်ရင်ခုတွေ့တယ်နားပြည့်လည်းပဲနားဘဝမှာလည်းထိုက်ပြရလို့ဆိုတာဆင်းရဲတွေရှိတာပဲကိုယ်ဆင်းရဲစိတ်ဆင်းရဲကိုယ်ကတော့ဖြင့်อืมအခုညာကျင်ကြဲမှုမရှိဘူးလို့ဆိုရတာပါပဲဒါပေမဲ့စိတ်ဆင်းရဲတွေကရှိနေတာပဲသူကအခုတနေ့ကျရင်သိရတာပဲ ဒီကနေ့ကြလို့ရှိရင်လည်းလက်ရှိချမ်းသာတွေစွန့်ပြီးသွားရမှာတဲ့ပြီးတော့နတ်ပြည်လောကဖြစ်ရတာလည်းဆင်းရဲပဲအဲဒီလိုဘဝတွေဖြစ်ပြီးတော့နေတာဆင်းရဲကုန်မြင်ဒီဘဝတွေလုံးဝချုပ်ငြိမ်းတယ်ဘဝမရှိတော့ဘူးယုံနာခန္ဓာတွေလည်းအသိမဖြစ်တော့ဘူးကိုယ်ဆင်းရဲတွေဆင်းရဲတွေလည်းမရှိတော့ဘူးဆိုတဲ့နိဗ္ဗာန်အမှန်တရားချမ်းသာတာပဲအဲဒီလိုကိုယ်ဆင်းရဲတွေရဲ့အပြစ်ကိုမြင်ပြီး နိဗ္ဗာန်ချမ်းသာရဲ့ချမ်းသာပုံတွေကိုသဘောပေါက်နားလည်လို့ရှိရင်အဲဒီလိုပုဂ္ဂိုလ်ကသံဃာကိုဆင်းရဲမှလွတ်မြောက်လို့ရစိတ်ဖြစ်တယ်မိမိတို့ကုသိုလ်ကောင်းမှုပြုရပြုရဆင်းရဲတာသိငြိမ်းတဲ့နိဗ္ဗာန်ကိုရပါလို့ဤလို့ဒီလိုနဲ့ဆူတောင်းနိုင်တယ်အဲဒီလိုဆူတောင်းပြီးတော့ပြုရဒါနာကုသိုလ်ဟာနိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဒါကြောင့်အဲဒီတော့နိဗ္ဗာန်ဆူတောင်းပြီးတော့ပြုရဒါနာကုသိုလ်မှာ မဂ္ဂင်စစ်ပါထိုက်တရားတို့ကပါဝင်တယ်အခြေခံလို့ဆိုရမှာပေါ့လေရင်းတော့မရင်သေးဘူးမဂ္ဂင်မဂ္ဂင်အကျဉ်းစားကတော့ဥရိယပြေနာကစပြီးကြည့်တွေ့တာအဲဒီဒါနကုသိုလ်ဖြစ်အောင်လို့ကျောင်းညာဆက်ရတာကသမာဝါယာမပဲဒါနကုသိုလ်နဲ့စပြီးအမှားရတာတွေကသမာဓိပဲဒါနကုသိုလ်ပြုနေမှာပြုနေကြမှာခိုက်တံအချင်းဒီကြီးသားကသမာသမာဓိ အဲသမာဝါယမသမာဓိသမာသမာဓိအမေခင်က၃ပါးဒါနကုသိုလ်ပြုတဲ့အခါကာလဒီလိုဒါနပြုခြင်းဖြင့်ကောင်းကျိုးတွေရနိုင်တယ်လို့ကုသိုလ်ကံအကျိုးကိုယုံကြည်သိမြင်တာကသမာဓိပဲကာမတရာသမာဓိခေါ်တယ်သူကအခြေခံပဲအဲဒီကံကံရဲ့အကျိုးယုံကြည်သိမြင်နိုင်အောင်လို့ စိတ်ဥညွတ်ပေးတဲ့သဘောကသမာသင်္ကပ္ပပဲအဲ့ဒါသမာဓိသမာသင်္ကပ္ပကပညာမဲ့ခင်သမာဝါယမသမာဓိသမာသမာဓိကသမာဓိမဲ့ခင်အဲဒီသမာဓိမဲ့ခင်နဲ့ပညာမဲ့ခင်ပေါက်ပြီး၅ပါးအဲဒီ၅ပါးဥဒ္ဓဘာမှုတွေပြုလိုက်ပြုရင်ပါဝင်ပါတဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးပြုလို့ရှိရင်လားနိဗ္ဗာန်ရောက်ကြောင်းမဲ့ခင်နေပါပဲအဲဒီခန္ဓာကိုယ်ကိုပြုတဲ့ခါကာလတော့သိလူတဲ့ခါမှာ မပေးလူပင်စောစောတွေကပေးလူကိုရတယ်စဉ်းစားကြံစည်နေတဲ့ကဒီမဂ်ခင်တရားတွေဖြစ်တာပါပဲပေးလူနေစေပေးလူနေစေဆိုတော့အခုမာနထူတာကစပြီးတကလားဆောင်ရတဲ့ပုဂ္ဂိုလ်တွေကျွေးရမွေးရဒုတာရဒီလိုဟာတွေရှိလာခဲ့ပါတယ်အဲအလူနေကြလို့ရှိရင်တော့အထူးပေးလူရတာပေါ့လေအဲဒီကာလမှာ လူသားနဲ့စေတနာတွေဖြစ်တယ်အဲဒီစေတနာနဲ့တွဲပြီးတော့ဖြစ်တဲ့မဲခင်၅ပါးနိဗ္ဗာန်ရောက်ကြောင်းပဲအဲစေတနာကတော့လူဘဝနတ်ဘဝကောင်းမြတ်သောဘဝတွေကိုဖြစ်စေတတ်တယ်ဒါပေမဲ့လို့မဲခင်တရားတွေကတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တယ်အဲဒါဒါနဲ့စပြီးတော့မဲခင်တွေပွားများတော့ နောက်ဒီလောက်ဆောက်ပြီးတဲ့ခါလဲထိုးတူပါပဲဒီမဲ့က၅ပါးနဲ့တွဲပြီးတော့ဖြစ်တာပါပဲဘာဝနာပွားများတဲ့အခါကျတော့အထူးပြောကြမလို့ဒါပေမဲ့လို့သမထဘာဝနာမှာတော့မဂ္ဂနိဗ္ဗာန်ကိုတရားရောက်စေတဲ့သဘောတော့မဟုတ်ဘူးအခြေခံအနေအချင်းရောက်စေတဲ့သဘောရှိအဲသမထဘာဝနာပွားများပြီးတော့ဇာရတဲ့အခါကလည်းဇာအခြေခံပြီးတော့ ဝိပဿနာရှုမယ်လို့အဲဒါရည်ဝယ်ပြီးတော့သမာဓိဘာဝနာပွားများလို့ရှိရင်ပွားများတိုင်းပွားများတိုင်းအခုပြောတဲ့သမာဓိမကင်သုံးပါးကခေါင်းဆောင်ပြီးတာမကင်၅ပါးတရားတွေဖြစ်တာပါပဲအဲဒီတရားတွေကနိဗ္ဗာန်ရောက်ကြောင်းဖြစ်လို့နိဗ္ဗာန်ရောက်ကြောင်းလာမယ်ဝိပဿနာမကင်ကြတော့တော့ကျွန်မပြောရအဲဒီမကင်ဟာ ၃ဆင့်ရှိတယ်တဲ့ဟောဒီမှာရေဘူးလေးဖွင့်လာမှအဲ့ဒါနဲ့ပြိတ္တိကနေပို့ခါတိုင်းခါတိုင်းတော့မကောက်ဘူးရေဘူးလေး ပွားများတာဆင်အားဖြင့်30ရှိတယ်မူလမကင်ကတစ်မျိုးပုဗ္ဗဘာကမကင်ကတစ်မျိုးအရိယာမကင်ကတစ်မျိုး30ရှိပြီဟိုက်တော့ရောက်တော့ပါမူလပုဗ္ဗအရိယာ၃ဝမကင်မြတ်ဖြစ်ပွားစေလည်းမကင်ပြည့်ဝင်နိဗ္ဗာန်သာတဲ့ ဒါလေးဆိုဦးမှာဘုန်းကြီးတတိလေးပါလေးကြည်တော့မူလပုဗ္ဗာအရိယာသောဝမကင်မြဖြစ်ပွားစေလင်ဒီမကင်ဒီဝေနိဗ္ဗာန်တာမူလပုဗ္ဗာအရိယာသောဝမကင်မြဖြစ်ပွားစေလင် ဤမဲ့ခင်ဤဝိနိဗ္ဗာန်တာအဲရတဲ့ဟိုယောဂီဟောင်းလေးရှေ့ဆောင်ပြီးတော့ဆိုပြီးသားသုံးပါတော့ဘုရားကောင်းပါဘုရားကောင်းပါဘုရား မဂ္ဂင်ကတစ်မျိုးဥပါဝါကမဂ္ဂင်ကတစ်မျိုးအရိယာမဂ္ဂင်ကတစ်မျိုးအဲ့ဒီမဂ္ဂင်၃မျိုးကိုဖြစ်ပွားအားထုတ်လို့ဖြစ်ပွားလို့ရှိရင်နိဗ္ဗာန်ဓာတ်ထဲပြည့်ဝင်နိုင်သည်နိဗ္ဗာန်ရောက်သွားနိုင်သည်ဒါပါပဲဒီပဲလူလူလေးနဲ့ပြည့်စုံပါတဲ့အဲဒီတော့ နိဗ္ဗာန်ရောက်အောင်ဘာကိုအားထုတ်ရမလဲဆိုရင်မေဃသစ္စာခေါ်တဲ့မေဃစိပါတရားပွားများရမယ်။ညဇောဗျာဓမ္မစကြာတရားတွေစဟောတာ။တံခောပဏိတံဒုက္ခនិရောဓဂාမိနိပရိဒါရိယသစ္စံ ဘာဝေတဗန္တိမေရိခွေပုဗ္ဗေနာနုတရုသရမေတုသက္ကုံဥရပါရိညာနာဥရပါရိပညာဥရပါရိဝေဇာဥရပါရိအာလောကဥရပါရိသံခောပဏိတံဒုက္ခនិရောဓဂามဏိပရိပရာရိယသစ္ဆံဒုက္ခនិရောဓဂามဏိပရိပရာဟုခေါ်ဆိုရသောမဂ္ဂအရိယသစ္စာတရားကိုဒုမဂ္ဂအရိယသစ္စာတရားကို ဘာဝေတာဗန္တိပွားစေအပ်သည်ဟူ၍ပွားစေအပ်တဲ့တရားဟူ၍မင်္ဂအားဘဝေစေခါကာရကအနန္တတိသူမကြဘူးကုန်သေးတော့တမေသူတရားတော်၌သေကောပညာမျက်စိသည်ဥဒ္ဓဘာတိဖြစ်ခဲ့သည်ဉာဏံအသိဉာဏ်ဤဥဒ္ဓဘာတိဖြစ်ခဲ့သည်ပညာပြခြင်းတိရတော်ပညာဤဥဒ္ဓဘာတိဖြစ်ခဲ့သည်ဝိဇ္ဇာအထူးတိရတော်ဝိဇ္ဇာဉာဏ်ဤဥဒ္ဓဘာတိဖြစ်ခဲ့သည် အလောကောဉာဏ်ပညာဒီဟူသောအကြောင်းလင်းသည်ဟူတာပါဠိဖြစ်ခဲ့ပြီမြတ်စွာဘုရားအစိုးငါးခုမေဃသစ္စာနဲ့စပြီးတော့ဉာဏ်ဖြစ်ပုံကိုဟောတယ်ဆိုတော့မသိသေးဘူးတဲ့ဘယ်ကမှလည်းပြောတာဆိုတာမကြားဘူးသေးဘူး အဲ့ဒီမကြောက်ဘူးတဲ့တရားတွေကိုမကြောက်ဘူးတဲ့တရားတွေမှာဉာဏ်မျက်စိဖြစ်တယ်မျက်စိဆိုမဲ့တင်စားပြောတာပါပဲပညာပါပဲအပညာကမျက်စိနဲ့မြင်ရတယ်လို့ပဲကွက်ကွက်ကွင်းကွင်းကွမ်းမွန်လင်းလင်းထင်ရှားရှားသိရတဲ့အတွက်သူ့ကိုဉာဏ်မျက်စိလို့မြတ်စွာဘုရားတင်စားပြီးဟောပါတယ်ပညာပါပဲ အဲနောက်ဟာလေးလည်းတူတူပါပဲဉာဏအပညာပညာပြားရင်ပြတတ်တဲ့ပညာဒါလည်းပညာပါပဲဝိဇ္ဇာဝိဇ္ဇာညာနဲ့အထူးပြတတ်တဲ့ပညာဒါလည်းညာပါပဲအာလောကအကြောင်းလဲဆိုတာလည်းပဲအခုမီးအောင်ရတော့မဟုတ်ပါဘူးအပညာထင်ထင်လင်းလင်းသိသွားတော့ကအကြောင်းလဲသဘောဖြစ်လို့တင်စားပြီးတော့အပညာပညာလေးကအကြောင်းလဲနေဥဒါပါးလေးဖြစ်ခဲ့ပြီးတော့ အဲ့ဒီတော့ဟောတာအဲ့ဒီဟောတဲ့စကားထဲမှာလူရင်းကတော့ဘာဝိတဗန္တိပွားစေအပ်သည်ဟူ၍ပွားစေအပ်သောတရားဟူ၍ပွားစေအပ်တဲ့တရားပွားစေရမယ်တရားဖြစ်ပွားစေရမယ်တရားတဲ့အဲ့ဒါယူကြည့်တယ်မဂ္ဂင်7ပါးတရားဆိုတာဖြစ်ပွားစေရမယ်တရားပဲဖြစ်ပွားစေဆိုတာဘယ်နဲ့လို့ဖြစ်မလဲဖြစ်ပွားအောင်လို့အားထုတ်မှမိမိတဏ္ဍာဖြစ်ရမှာမိမိတဏ္ဍာဖြစ်မှမိမိတဏ္ဍာဖြစ်အောင်အားထုတ်ရမယ်တရားပဲ တရားကုံတော်6ပါးထဲမှာဩပနေကြီးကောရဲ့ဩပနေကြီးကမိမိကိုယ်ရဲ့စိတ်ထဲတော့ရောက်အောင်ကျင့်ဆောင်လိုက်တဲ့တရားအဲ့ဒီ7ပါးတရားကိုယ်ရဲ့စိတ်ထဲရောက်အောင်ကျင့်ရမယ်နေမကောင်းတဲ့ပုဂ္ဂိုလ်များယောဂဝေဒနာကြောက်အောင်ဆေးတောက်ရတယ်ကိုယ်ထဲမှာဆေးတွေတောက်တယ်ယောဂကြောက်ကြတဲ့ဆေးတွေကကိုယ်ထဲရောက်တယ်လို့ရှိရင်ယောဂဝေဒနာတွေကပြည့်စည်ပြီးတော့ ယောဂကြောက်တာပဲအဲတောက်ရတယ်ဆေးတယ်ရှိတယ်ထိုးရတယ်ဆေးတယ်ရှိတယ်ကိုယ်လည်းရောက်အောင်လုပ်ရတယ်လိမ့်တာလည်းပဲစိတ်ပြီးတော့ဝင်သွားအောင်လည်းလိမ့်ရတာပဲကိုယ်ထဲမှာဆေးရောက်တဲ့လောက်ယောဂဝေဒနာတွေကျင်းသွားတာပဲအဲဒီလိုပဲမဲ့ရင်စေပါတရားဆိုတာတွေဟာမဲ့ခင်နဲ့မကောင်းဘူးမှာတော့အရိယာပူရောနိဗ္ဗာန်ရောက်ပါလေအဲဒီတရားတွေဟာ မိမိကိုယ်ရဲ့စိတ်ထဲမှာရောက်အောင်ကျင့်သင်ခြင်းလိုက်တယ်တရားတဲ့တရားကိုယ်တော်လည်းပါပါတဲ့မိမိကိုယ်ရဲ့စိတ်ထဲရောက်တဲ့လောက်ဟာကိလေသာတွေကကျင်းသွားတာပဲဥပမာအားဖြင့်ပလင်းတစ်ခုထဲမှာရေပလင်းတစ်ခုထဲမှာဘာမှမရှိဘူးဆိုတာကဒီပလင်းထဲမှာအမြင်အားဖြင့်ဘာမှမရှိဘူးဒါပေမဲ့လေရတော့ရှိတယ် အဲ့ဒီပလင်းထဲမှာရေတစ်ခွက်ထည့်လိုက်လို့ရှိရင်အဲ့ဒီရေတစ်ခွက်စာလေးပြင်းထွက်သွားနှစ်ခွက်ထည့်လို့ရှိရင်နှစ်ခွက်စာသုံးခွက်ထည့်ရင်သုံးခွက်စာလေးခွက်ထည့်လို့ရှိရင်လေးခွက်စာအဲ့ဒီပလင်းလေးခွက်လောက်ရေဝင်နိုင်တဲ့ပလင်းဆိုရင်လေးခွက်ထည့်လိုက်တဲ့အခါကလားပြည့်သွားပလင်းနဲ့ဘာမှမရှိတော့အဲ့ဒါလိုပဲဒီမေဃသစ္စာတရားတွေ မိမိတဏ္ဍာဖြစ်အောင်ပွားများလို့ရှိရင်ပထမအဆင့်ဖြစ်လာရင်သက္ကာရိတိဝိသိကိစ္စစကြည့်တော့ကိလေသာတွေဒီစိတ်တိုင်းကုန်သွားတာပဲရာဂာမိမဲ့ရောက်တဲ့ခါလည်းပဲဓမ္မရာဂဇာဘာရစကြည့်တော့ကိလေသာတွေဒုတိယအစိတ်ပိုင်းကုန်သွားဟိုကသတင်းထဲကလေတွေထွက်သွားတယ်လို့ပဲနောက်နာဂာမိမဲ့ကိုဖြစ်စေလို့ရှိရင်နာမိမဲ့မိမိတဏ္ဍာဖြစ်သွားလို့ရှိရင် ကာမရာဂဇာဘာရတွေလုံးဝတခါလေကင်းစင်သွားအရာတမဲရောက်တဲ့ခါကျတော့ကိလေသာတွေအကုန်လုံးကင်းသွားတာပဲမလင်းတဲ့ကလေအကုန်ထွက်သွားတယ်လို့ပဲအဲ့ဒီသဘောမျိုးလေဒါကြောင့်မေဃသစ္စာတရားသစ္စာမိမိတဏ္ဍာမှာဖြစ်ပွားစေရမယ်တရားမိမိတဏ္ဍာမေဃသစ္စာတွေဖြစ်မှကိလေသာတွေကင်းသွားမယ်ဒါကြောင့်ကိလေသာတွေကင်းခြင်းဟောမေဃသစ္စာပွားစေရမယ်တရားပဲလို့မြတ်စွာဘုရားက ကိုယ်ဉာဏ်ဖြင့်သိပါတယ်သူများစီကနေရတော့မဟုတ်ပါဘူးတဲ့ဒါကြောင့်နာနုပတိတေမေသူရှိကမကြောက်ဝိသေးသောတရားတော်၌သက္ကုပညာမျက်စီသေးဥရာပါရီဖြစ်ပေါ်ခဲ့လေသည်သာဒီမြတ်စွာဘုရားဟောတာအဲဒါဘုရားရှင်ပါတရားဆိုမိမိသာနာဖြစ်ပွားစေရမယ်တရားအဲဒီဖြစ်ပွားစေရမယ်တရား30ရှိရဘယ်ကစပြီးပွားရမလဲဆိုလို့ရှိရင်မူလအရင်းကဖြစ်တဲ့မဲ့ခင်ကစပြီးပွားရတယ် မူလာရင်းကပြည့်တယ်မဲ့ခင်ငါပွားပြီးတော့မှဥပဘာကခြေပိုင်းပြည့်တယ်မဲ့ခင်ငါပွားရတယ်ခြေပိုင်းမခင်ပွားပြီးတဲ့ခါကျတော့ခြေပိုင်းမခင်ရှင်းတာပြည့်စုံရင်အရိယာမခင်နောက်ဆုံးမခင်ကတော့သူ့လိုလိုဖြစ်တော်တာပါအထူးအာမထူပါတော့ပါဘူးဥပဘာကမခင်ဆိုတာကဘာလို့ဆိုလို့ချင်းဝိပဿနာတရားပဲဝိပဿနာမခင်နေခုနကဘုန်းကြီးနောက်ပိုင်းကြားတာရှင်သာရမင်းကလည်းဒီလိုဟောမှာပါ အဲမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုရှုတာဝိပဿနာမဲ့ခင်ပဲဒီတိုင်းဒီတိုင်းဝိပဿနာမဲ့ခင်ရပွားနေတာပဲအဲဒီဝိပဿနာမဲ့ခင်ဟာပုဗ္ဗဘာကရှေ့ပိုင်းနဲ့ပုဗ္ဗကရှေ့ပိုင်းကရင့်တန်ပြည့်စုံတဲ့ခါကာလကြတော့နေကမြင်မောက်ပြုပြီးတော့အရိယာမဲ့ခင်ဖြစ်တယ်နောက်ဆုံးပဲဒါရီကတစ်ချိန်နဲ့ဖြစ်တာကြာကြီးမဟုတ်စိတ်ကလေးတစ်ချိန်နဲ့အရိယာမဲ့ခင်ဖြစ်တာနဲ့ကင်းနေတဲ့ကိလေသာတွေအကုန်ကင်းသွားတာပဲ မတန်ကောင်းတဲ့တရားပဲအဲဒီဝိပဿနာမဲ့ခင်ပွားခြင်းလို့ရှိရင်ဒါကစပွားရမယ်မူလမဲ့ခင်ကအပြည့်စုံစေရမယ်ပွားရမယ်မူလမဲ့ခင်ခြေကမဲ့ခင်ဆိုတာပါလဲဆိုလို့ရှိရင်သစ္စာဗျာပฏิသနာဘာယုံမှာကမ္မထာတောင်းတဲ့ညာနေဟောထားပါပဲဥဒ္ဒရာဥဒ္ဒရာညာဟောထားတယ်ဆိုပါတော့အဲဒီမှာဥဒ္ဒရာညာလည်းပါပါတယ်ဥဒ္ဒရာညာကအချင်းချုပ် သမထတရားဟောတော်မူပါမြတ်စွာဘုရားတရားကြားနာပြီးအဲဧကောဥပကတော့တပါးဒီသိဉာဏ်ရရချင်းကပြီးတော့တရားကျင့်သုံးလိုပါတယ်လို့ရောက်သားတော့မြတ်စွာဘုရားကမ္မထာမပေးခင်ဟောမူလမဲ့ခင်ပွားများဖို့ရညွှန်ကြားပါတယ်သာသမာတရားတွေဥဒိယအာရိမေဝဝိသောတေကုသလေသုဓမေတု ဩတိယဩတိယယဟံဒါသမသင်္ကကမ္မထာအချင်းချုပ်ပေးပါကမ္မထာအချင်းချုပ်တရားကမ္မထာတရားအချင်းချုပ်အာဇင်ကမ္မထာတရားဟောကြားတော်မူပါဟု၍သင်္ဃာတောင်းမှနဲ့ထိုကြောင်းကြောင်းဒေသင်ဤကုသလသရမေသူကုသိုလ်တရားအရောနာယအာရိမေပါအစကိုပင်လင်အစကိုသာလင်ဝိတော်ရေဤသုတ်ပင်ပါတော့ဆင်ကျဲစီပါတော့ ကုသိုလ်တရားထဲမှာအစာပိုင်းရှိတယ်အဲ့ဒီအစာပိုင်းကလေးရှင်းဥစွာဆင်ကြအောင်လို့အားထုတ်ပါတဲ့ဝါစာရိကုသလနာဓမ္မနာကုသလနာဓမ္မနာကုသိုလ်တရားတွေအာရိအစာပိုင်းဟာကောစာပဲပါနည်းကုသိုလ်တရားတွေအစာပိုင်းဆိုတာဘာလဲမြတ်စွာဘုရားကဖြေမလို့မေးတယ်ကုသိုလ်တရားတွေအစာပိုင်းဆိုတာဘာလဲလို့မြတ်စွာဘုရားမေးမေးပြီးတော့ဖြေပါတယ်သီလံသာသူဤသုဒ္ဓံဒိဋ္ဌိသာဥစုကာ သူဝိသုဒ္ဓံကောင်းစွာစင်ကြယ်သောသီလင်းစားသီလသီလကောင်ဝိသုကားဖြောင့်မှသောဒိဋ္ဌိစအယူအမြင်သီလကောင်ဥဒ္ဒနာနမကုသိုလ်တရားတို့၏အာရိအစဖြစ်ပေသည်အဲကုသိုလ်တရားတွေပွားများမယ်ဆိုရင်အဲ့ဒီကုသိုလ်တရားတွေအစဒီကုသိုလ်ကတော့တာမန်ကုသိုလ်မဟုတ်ဘူးဝိပဿနာဘာဝနာကုသိုလ် ဒါကိုဆိုလိုရင်းပါပဲဒါမှလည်းတမာရိကုသိုလ်လည်းပါတော့ပါပါအဲတမာရိကုသိုလ်နဲ့သမထကုသိုလ်နဲ့ဝိပဿနာကုသိုလ်ဝိပဿနာကုသိုလ်ကတော့လိုရင်းပါပဲအဲဒီကုသိုလ်တွေပွားရမယ်ဆိုလို့ရှိရင်အစကိုသုတ်သင်ရမယ်သင်ကျေစရာအစပါလဲဆိုရင်အယူအမြင်သင်ကျေစရာမယ်ဘာယူမြင်တော့ဆိုတော့ကာမတရာသမာဓိဒီကာကံရဲ့အကျိုးကို ယုံကြည်သိမြင်တာကကာမတရာသမာဓိရှိအဲ့ဒါအစဆုံးပဲကောင်းသောမှုပြုရင်ကုသိုလ်ဖြစ်တယ်ကုသိုလ်ကကောင်းကျိုးပေးတယ်မကောင်းသောမှုတွေပြုရင်အကုသိုလ်ဖြစ်တယ်အကုသိုလ်ကမကောင်းကျိုးပေးတယ်အဲ့ဒီလိုယုံကြည်သိမြင်ရမယ်ဒါကဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေကငငယ်တွေကစပြီးတော့ဒီဟာသိမြင်လာပါတယ်အစပိုင်းကကောင်းလာပါတယ် အဲကြာလေးဘုသူဒ္ဓများလာလေလေဒီကာမတာရာသမားလေးကြီးအားကောင်းနေတယ်ပါပဲအဲခြားသောဘာသာဝင်ပုဂ္ဂိုလ်တွေမှာဒီဥစ္စာကောင်းနေတော့နိုင်ဘူးဘုရားသာသနာဝင်ပုဂ္ဂိုလ်တွေမှာမိဘတွေကငငယ်တွေကသာသမီတွေပေါ့ကုသိုလ်ကံကြောင့်ကုသိုလ်ကံကြောင့်အကုသိုလ်ကံကြောင့်နေပေါ့သွားနိုင်တယ်ည ပြောပြထားတော့ကလေးသူငယ်ဘွားကလည်းကုသိုလ်အကုသိုလ်တွေဆိုတာပြည်တာနေရပြီးကုသိုလ်အကုသိုလ်အကျိုးတွေလည်းပြည်တာနေရပြီးအဲ့ဒီအစားပြီးကာမတရားသမာဓိတွေပြည့်စုံလာတာသမဏဘုဒ္ဓကမိဘတွေကမိဘတွေထံကရလာတဲ့ကုသိုလ်မွေတွေတော့ရှင်မပစ္စည်းတွေတဲ့သူကဘုဒ္ဓနဲ့အနာရင်းကြီးတယ်ဒါကြီးရတယ် ကာမတရာသမာဓိကံကံရဲ့အကျိုးကိုယုံကြည်သိမြင်တာကကာမတရာသမာဓိဒီအဲဒါလေးဆိုကြအောင်လို့ကံကံရဲ့အကျိုးကိုကံကံရဲ့အကျိုးကိုယုံကြည်သိမြင်တာကယုံကြည်သိမြင်တာကာမတရာသမာဓိဒီကံကံရဲ့အကျိုးကိုကံကံရဲ့အကျိုးကိုယုံကြည်သိမြင်တာကယုံကြည်သိမြင်တာ မသဒ္ဒသမารိဋ္ဌိသံဃာရေကျိုးကိုယုံကြည်သိမြင်တာကသမသဒ္ဒသမารိဋ္ဌိအဲဆိုသားမှာကြားတဲ့ပုဂ္ဂိုလ်ရဲ့ခေါင်းဆောင်ဆိုသမသဒ္ဒသမารိဋ္ဌိ ရှိတယ်အကုသိုလ်ကံရှိတယ်ကုသိုလ်ပြုရင် ကောင်းကျိုးရတယ်အကုသိုလ်ပြုရင်မကောင်းကျိုးရတယ်ဒါယုံကြည်ပြီးတော့သိတာဟိုဝိပဿနာဉာဏ်နဲ့ထိုးတဲ့သိတာမဟုတ်ပါဘူးအဲဒီယုံကြည်ပြီးတဲ့ငမတရာသမာဓိကြီးဟာအရင်ကအကြဆုံးပဲအဲဒီသမာဓိကြီးကမဂ္ဂင်7ပါးတဲ့ကသမာဓိကြီးမဂ္ဂင်ပဲအဲသူကအရင်ကအကြဆုံးပဲ ကုသိုလ်ကောင်းမှုတွေဟူလည်းများကံကံအကျိုးကြောင့်ကြည်တဲ့ပုဂ္ဂိုလ်တွေပြုတာပဲအကုသိုလ်တွေကချေချောင်ကြတာလဲကံကံအကျိုးကြောင့်ကြည်တဲ့ပုဂ္ဂိုလ်တွေကချေချောင်တာကျမ်းမာရေးလေ့လာတဲ့ပုဂ္ဂိုလ်တွေကျမ်းမာရေးလိုက်စားတဲ့ပုဂ္ဂိုလ်တွေကဒီလိုစာမျိုးစားရင်ယောဂဖြစ်တတ်တယ်ပြီးတယ်ပြီးလို့ချင်းအဲ့ဒီစာမျိုးမစားဘူးရှင်းရှောင်းတယ်ကျမ်းမာရေးလိုက်စားတဲ့ပုဂ္ဂိုလ်ရှင်းရှေင်းတယ်ဒါပြီးမှရှင်းရှောင်းနိုင်တာ မသိရင်တော့ကျမ်းမာရေးလိုက်စားရင်လည်းမတော်တာစားမိယောဂဖြစ်တာပဲအဲသိဖို့အရေးကြီးရဲ့ဒီလိုဆေးကိုစားလို့ရှိရင်ယောဂကင်းတယ်ကျမ်းမာတယ်ဒါလေးတော့သိမှာမသိတဲ့ပုဂ္ဂိုလ်ကယောဂရှိနေမယ်လို့ဘာသာမှမသိဘူးဘာသုံးမှမသိဘူးအဲဒါသိဖို့လို့အဲဒါလိုပဲကံကံရဲ့အကျိုးကိုယုံကြည်သိမြင်ဖို့ရအရေးကြီးတယ်အဲ ကောင်းကောင်းမှုပြုလို့ရှိရင် ကုသိုလ်ရတယ်ကုသိုလ်ဖြစ်တယ်ကောင်းကျိုးပေးရတယ်မကောင်းတာမှုပြုရင်အကုသိုလ်ဖြစ်တယ်မကောင်းကျိုးပေးတယ်ဒါလေးသိမြင်ဖို့လိုပါတယ်အဲဒါရင်းငံပဲခံဃာယိုယုံကြည်တဲ့ပုဂ္ဂိုလ်ကမကောင်းမှုအကုသိုလ်တွေမပြုဘူးချင်းချောင်းတယ်ချင်းချောင်းရင်သီလပြည့်စုံတာပဲခံဃာယိုကိုယုံကြည်တဲ့ပုဂ္ဂိုလ်ကကုသိုလ်မှုတွေပြုရမှာဝန်မလေးဘူး ကုသိုလ်ကုသိုလ်တွေပြုရမှာဝင်မလဲဘူးဘာလို့လဲဆိုခုကာလရောင်းဝယ်လုပ်တာတွေလို့ပေါ့ဒီပစ္စည်းကိုဝယ်ပြီးရောင်းရင်အများဆုံးရမယ်ထင်လို့ရှိရင်ကိုယ်စီကငွေထုတ်ပေးဖို့ဝင်မလဲဘူးအဲအများဆုံးရရရလိမ့်မယ်လို့မယုံကြည်ဘူးရှုံးလိမ့်မယ်ယုံကြည်လို့ရှိရင်တော့ဘယ်ငွေထုတ်ပေးဝင်မလဲမထုတ်မေးဘူးမဝယ်ဝင်အဲ့ဒါကံကံကြီးယုံကြည်ယုံကြည်တာလည်းဒီတိုင်းပဲ ကုသိုလ်ကံတွေယုံကြည်ရမယ်အကုသိုလ်ကံတွေယုံကြည်ရမယ်အဲဒီယုံကြည်တဲ့ပုဂ္ဂိုလ်ကမကောင်းမှုအကုသိုလ်တွေကျင့်ဆောင်တယ်ကောင်းမှုကုသိုလ်တွေပြုတယ်အခုအလူအတန်းဒါနကုသိုလ်အလူအတန်းဒါနကုသိုလ်တွေပြုနေကြတာကံကံရုပ်ယုံကြည်တဲ့ကာမတရာသမာဓိကိုအခြေခံပြီးတော့ပြုနေကြတာပဲအာမူလမယအခြေခံပြီးပြုနေကြအဲဒီကံကံရုပ်ယုံကြည်မှုရှိတဲ့ပုဂ္ဂိုလ်တွေကယခုတော့တရားနာတယ် အဲတရားအားထုတ်တယ်အဲဒါပြီးတော့ရေးကြည့်တယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ကသံဃာ့ကျိုးယုံကြည်မှအဲတရားအားထုတ်လို့ရှိရင်ဘယ်လိုအားထုတ်ရလဲဟုတ်လားနာရိယာကဝင်လေထွက်လေကိုရှုနေရင်သမာရိယာတဲ့ဇာနဲ့ရနိုင်တဲ့ယုံကြည်မှသာအားထုတ်တယ်။ရင်နဲ့ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ရှုမှလို့ရှိရင်ဝိပဿနာဉာဏ်ဖြစ်တယ်။ယုံနာနှစ်ပါးကိုပိုင်းခြားပြီးတော့သိတယ်။အကြောင်းနဲ့အကျိုးပိုင်းခြားပြီးတော့သိတယ်။ ခဏမဲ့ဆက်ဖြစ်ပြနေတာတွေကိုတွေ့နိုင်တယ်ဖြစ်ပြနေတာတွေ့ပြီးတော့အိဋ္ဌဒုက္ခအနတ္တအသိဉာဏ်နဲ့ပိုင်နိုင်သွားဖြစ်တယ်အဲ့ဒီအသိဉာဏ်နဲ့ပြည့်စုံတဲ့အခါကလားယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့အရိယာမဉ္ဇဏ်ပူညာနဲ့ဖြစ်တယ်ဒါယုံကြည်ရမှာကာမတရာသမာဓိကမသေးဘူးသူကအဲ့ဒီတရားယုံကြည်ရမှာအဲ့ဒီတော့ယုံကြည်တဲ့ပုဂ္ဂိုလ်တွေမှာဘာဝနာလုပ်ကိုအားထုတ်နိုင်တာဘုန်းကြီးတို့ကသတိပ္ပံဒေသနာနည်းနဲ့အညီ မြင်လိုက်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနဲ့ရှိရမယ်ကိုယ်မူရာတွေဒီတိုင်းရှိရမယ်စိတ်မူရာတွေဒီတိုင်းရှိရမယ်ဝေဒနာတွေဒီတိုင်းရှိရမယ်သဘောတရားတွေဒီတိုင်းရှိရမယ်တော့ဟောပြောနေကြပါတယ်ယုံကြည်တဲ့ပုဂ္ဂိုလ်တွေအာထုတာပဲယုံကြည်တဲ့ပုဂ္ဂိုလ်တွေအာမထုဘူးယုံကြည်တဲ့ပုဂ္ဂိုလ်တွေကအာမထုယုံနေမကဘူးဆန့်ကျင်ဘက်တွေတောင်ပြောပြောနေသေးတာပဲအဲဒီတော့ဓမ္မဒရာသမารိတိကြီးကြီးတယ်ယုံကြည်ဖို့ကကောင်းသောမှုကကောင်းသောအကျိုးကိုပေးတယ် ကောင်းတာမှုပြုရင်ကုသိုလ်တရားတွေဖြစ်တယ်ဒါနာကုသိုလ်ဖြစ်တယ်သီလကုသိုလ်ဖြစ်တယ်ဘာဝနာကုသိုလ်ဖြစ်တယ်သမထဘာဝနာကုသိုလ်ဖြစ်တယ်ဝိပဿနာဘာဝနာကုသိုလ်ဖြစ်တယ်အရိယာမဲ့ကုသိုလ်ဖြစ်တယ်အဲ့ဒီယုံကြည်မှအဲယုံကြည်တဲ့ပုဂ္ဂိုလ်တွေကကုသိုလ်မှုတွေပြုလုပ်တာဒါကြောင့်မို့အစာပိုင်းဖြစ်တဲ့ ကာမတရာသမာဓိဋ္ဌိကလည်းစင်ကြယ်စေရမယ်။ကံကံရဲ့ကျိုးယုံကြည်မှုခိုင်မြဲရမယ်။ဒါလေးတစ်ခုအရေးကြီးတယ်။နောက်ပြီးတော့ဒုတိယသီလင်းစသုဝေသောတံသီလလည်းပဲအဲသီလလည်းပဲစင်ကြယ်ရမယ်။သီလစင်ကြယ်ဖို့လည်းလိုတယ်။ဝိပဿနာသမထဝိပဿနာအားဖြင့်သီလစင်ကြယ်ရ။သီလမစင်ကြယ်ပဲ။ အားထုတ်လို့ရှိရင်သမာဓိကိုမဖြစ်နိုင်ဘူးအဲဒါကြောင့်ဒီလစင်ကြဒါကတော့လူတွေအတွက်တော့လွယ်ပါတယ်ဘုရားဒုက္ခနေပြီးတော့ဆက်ပြီးလိုက်ပြီးတော့ရာများအတွက်ကတော့အဲ့လိုမလွယ်ဘူးေဒနာပြောကြရုံနဲ့စင်ကြယ်တာရှိတယ်ဒေဒနာပြောကြရုံနဲ့မစင်ကြယ်ပဲနဲ့ပရိဝမာနာဆောက်တည်ပြီးမှစင်ကြယ်တာရှိတယ်ပစ္စည်းတွေပါလေမတရားသဖြင့်ရထားတာတွေမတော်မသင့်တာတွေအဲ့ဒီလိုပစ္စည်းတွေရှိရင်အဲ့ဒီပစ္စည်းတွေကိုစွန့်ပြီးမှအားထုတ်မှဖြစ်တယ်အဲ့ဒီလိုဟာတွေရှိပါတယ်ဒါကြောင့်ရဟန်းများမှလည်းတောင်းလေး ဒါကြောင့်သီလလည်းပဲစင်ကြယ်ရမယ်အဲ့ဒါဟာအစာတိုင်းပဲရတောခေါ်တေဥတ္တိယသီလစာသူဤသုဒ္ဓံဒိဋ္ဌိစာဥစုပါအဲသီလရောအသီလလည်းစင်ကြယ်နေပြီဒိဋ္ဌိလည်းယူလည်းပဲ၆မှစင်ကြယ်နေပြီဆိုလို့ရှိရင်သရောတံဥတ္တိယသီလေသိဋ္ဌာယသီလနိဋ္ဌာယသီလေသီလနိဋ္ဌာယသီလေပဋိဋ္ဌာယ သတ္တရောပဋိဌာနေဘာဝေယတိစသည်ဖြင့်ဟောထားပါရောထောခာ၌ဥဒိယဥဒိယရောထောသီလလည်းစင်ကြယ်ကာမတရာတမာရိတိလည်းချောင်းမှန်နေသောခါကာလ၌ဒေသင်သည်သတ္တရောလေးပါးကုန်သောပဋိဌာနေပဋိဌာန်တရားတို့ကိုဘာဝေယတိပွားလေတော်အဲ ဒီကံလည်းသင်ကျင်နေကာမသရာသမာဓိနဲ့ပြည့်စုံနေပြီဆိုရင်အဲဒီကာကာလမှာသတိဓာန်လေးပါပွားများရမယ်တဲ့။ဘာတွေတုံးဆိုကာအနုပဒနာသတိပ္ပဒဝေဒနာနုပဒနာသတိပ္ပဒစေတနုပဒနာသတိပ္ပဒဓမ္မနုပဒနာသတိပ္ပဒအဲဒီသတိပ္ပဒလေးပါပွားများလို့ရှိရင်ဝိပဿနာမဲ့ခင်ဖြစ်တာပဲ။အဲဒါသတိပ္ပဒလေးပါပွားများကုန်လေဘုန်းကြီးကဆောင်းမှုကလေးကျဉ်းချုပ်ရေးထားပါတယ်။ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုမူရာတွေ အဲမြတ်စွာဘုရားပရိဒံပါဠိတော်မှာကျေဟောတာကိစ္စတော်ဟာကိစ္စမိတိပါဒနေနေစသည်ဖြင့်သွားရင်သွားတယ်လို့သိရမယ်ရရင်ရတယ်လို့သိရမယ်ထိုင်ရင်ထိုင်တယ်လို့သိရမယ်လဲလျောင်းရင်လဲလျောင်းတယ်လို့သိရမယ်ကိုယ်ရင်ကိုယ်တယ်လို့သိရမယ်ဆန်းရင်ဆန်းတယ်လို့သိရမယ်ဘုံမူရတယ်ပြုတိုင်းပြုတိုင်းဖြစ်တိုင်းဖြစ်တိုင်းသိရမယ်လို့ဟောတာအဲ့ဒါကိုဘုန်းကြီးအတူတူကလေးစီရပါတယ် ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်တခိုင်ဆိုရမယ်ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည် ဟာဖြစ်တိုင်းဖြစ်တိုင်းသိအောင်လို့ရှုမှသိမှာမရှုဘဲနဲ့တော့၎င်းကတော့မသိဘူး။အဲဒါကတော့ခဏခဏလေးကြားနေကြဆိုဘုန်းကြီးအကျေမဟုတ်ပါဘူး။ဟိုတရားအခြေခံလေးနဲ့နားလည်ရုံမျှဘုန်းကြီးဟောပါတယ်။ကိုယ်မူရာပြူတိုင်းပြူတိုင်းခြေတိုင်းခြေတိုင်းလိုက်ပြီးတော့ရှုနေမှသိတယ်။သွားတယ်ဆိုရင်ခြေတော်ကြွားကြီးကစားပြီးတော့ကြောက်ချသေးတယ်အောင်သင်ကြလိုက်ပြီးတော့ရှုနေမှသိတယ်။ အခုပဲနဲ့တော့မသိဘူးကျိုးကသွားတာလူတိုင်းလူတိုင်းပြီးနေတာပဲဒီလိုအသိယုံနဲ့ဘုရားသနာပဲဖြစ်မလဲအစားပြီးရင်မယုံမသိပြောကြတယ်အဲ့ဒါကတော့ဘုရားပြင်မာရရောဘုရားကဒီလိုရှိရမယ်လို့ပြောတာတဲ့ဥစ္စာဒါဘုရားဟောတဲ့တရားကိုကြောင်းကြဆန်းကျင်ပဲဘယ်ရရောက်တယ်ကြည်ကြည့်ပါလေ သွားတယ်သွားတယ်မဲသိနေမှာတော့တမင်တကာစုနေတဲ့ပုဂ္ဂိုလ်ကမသိဘူးပထုံမင်းမောစီတော်အကြောင်းဆိုတာပထုံမျိုးရဲ့ရောက်ပဲနာမှာလည်းရှိပါတယ်အဲဒီမှာရှိရောဘုန်းကြီးတို့သွားပြီးအားထုတ်ဓမ္မစာသုခပြီးတော့စာသုခလာလည်းတဲလျှောက်ပြီးတော့ခန္ဓာပါပဲသုံးမျိုးကစေတနာတော့တော့ကောင်းကြပါလားသုံးနေလည်းရပါတယ် သဘိနဲ့အပြည့်ရတာပဲသူကရှင်းနေလည်းရတယ်သူစားစရာတော့ပြည့်စုံတယ်အဲ့တော့ဆုံးမသွားတဲ့အခါမှာခြေလမ်းတွေအကုန်မှတ်သွားတာကိုသွားရင်သွားရင်မှတ်အဲ့လိုမှတ်နေရတဲ့ကတချို့ခြေလမ်းတွေလွတ်သွားတာတွေလည်းရှိသေးတယ်ဒီနေ့ကမှတ်သွားတာပဲလွတ်လွတ်သွားတာရှိတယ်စသမာဓိအားကမကောင်းသေးတော့အဲပတိပတိအားကမကောင်းသေးတော့မမှတ်မိပဲနဲ့လွတ်သွားတာတွေရှိတာပဲ အရင်းပုဂ္ဂိုလ်တွေလည်းဒီလိုရှိမှာပဲအဲဒီတော့လွတ်သွားနိုင်တာတွေပဲဒီမင်းကရှုနေတဲ့ပုဂ္ဂိုလ်တော်လွတ်မှာတော့မရှုတဲ့ပုဂ္ဂိုလ်တွေပြီးတယ်ဆိုတာဘာပြောပါလောက်မလဲဘာမှမပြောပါလောက်ခြေတော်ကြွရီကစားပြီးခြားပြီးတိုင်အောင်ရွေတိုင်းရွေတိုင်းတောင်းတင်းလှုပ်ရှားတဲ့သဘောတွေအပိုင်းပိုင်းနဲ့ပြီးအောင်လို့ရှုရတာ နောက်ဆုံးကြဘယ်နဲ့သိလာလဲဆိုတော့သမာဓိညာအားကောင်းလာတဲ့ကကြွတယ်ဆိုရင်ကြွတာကတစ်မျိုးမှတ်သိတာကတစ်မျိုးတစ်ခုကွဲလာတယ်ပထမအစဆိုရင်ကြွတယ်လမ်းနဲ့ချတယ်ယူမရမယ်ဆိုလို့ဓမ္မနေတာကြွတာကြွတာလဲငါပဲမှတ်သိတာလဲငါပဲလမ်းကလဲငါပဲမှတ်သိတာလဲငါပဲဒီလိုထင်နေတာသမာဓိညာအားရှိလာတဲ့ခါကျတော့ကြွတိုင်းလမ်းတိုင်းဟာ တခြားစီကွဲကြတာပဲကြွတက်လာတာကတစ်မျိုးမှတ်သေးတာကတစ်မျိုးတန်းလိုက်တာကတစ်မျိုးမှတ်သေးတာကတစ်မျိုးနင်းချတာကတစ်မျိုးမှတ်သေးတာချင်းဘယ်လိုကွဲကြတာအဲကြွတက်လာတာကဘာလို့ဆိုရင်သာဂရာကပြောတာပါပဲဝါယောဓပဲတဲ့တောင်းတင်းလှုပ်ရှားတဲ့ဝါယောဓဝါယောဓဒီတော့မကပါဘူးဝါယောဓနဲ့တကွ အဲဒီခြေတော်ထဲကိုယ်ထဲမှာရှိနေတဲ့ရုပ်တွေအကုန်လုံးပါပဲဝါယောဓာတ်ကခေါင်းဆောင်ပေါ်တယ်အဲဒါကိုသက္ကရာဝါယောဓာတ်ပဲပြောထားပါတယ်အဲဒါကြွတယ်လာတယ်ဆိုတာဝါယောဓာတ်ဝါယောဓာတ်ဆိုတာရုပ်ပဲပါဠိလိုပြောထားတော့ပါဠိနည်းနဲ့ပဲဒီလိုပဲပြောရတာပဲဝါယောဓာတ်၄ရုပ်အဲဒါရုပ်တရားပဲမသိတာကတော့နာတရားတဲ့ သိစရာအာယုံတွေကိုသူကရောက်ရောက်သွားတယ်သိစရာအာယုံတွေကိုညွတ်တယ်တော့နားလေရအဲတော့ကြွတယ်လို့မှတ်တဲ့ခါကလာမှကြွတာကတရားမှတ်သိတာကတရားပြီးတယ်အဲ့ဒါယုံနာတစ်ပါးပဲချပြီးတာပဲကြွတာကဘာတော့ဆိုယုတ်တရားမှတ်သိတာကဘာတော့ဆိုနာတရားအဲကြွတာကယုတ်မှတ်သိတာကနာရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ကကိုယ်တိုင်ပိုင်းခြားပြီးတော့သိပါတယ် ထို့တူပဲလမ်းတယ်ဆိုရင်လည်းလမ်းသားကယုံမှတ်ပြီးတာကနာချတယ်ဆိုရင်ချတာကယုံမှတ်ပြီးတာကနာဒါခြေခြေတလမ်းပြီးသွားနောက်တလမ်းလည်းဒီတိုင်းပဲနောက်တလမ်းလည်းဒီတိုင်းပဲကိုယ်ရဆန်းနေမှတခါလည်းဒီတိုင်းပဲကိုယ်တာကယုံကိုယ်တာကဘာယုံတော့တောင်းနေလောက်ရတဲ့ဝါရရပဲတဲ့မှတ်ပြီးတာကတော့မှတ်ပြီးနေတဲ့ဝိပဿနာညာအဲဒီမှာလည်းယုံနဲ့နာနှစ်ပါးဆိုပိုင်းခြားပြီးတော့သိရဲ့ အဲနောက်ကြအကြောင်းကျိုးလည်းပိုင်းခြားသိပါတယ်ဒါကတော့အခုအချိန်ပြောပြအချိန်မရှိပါဘူးအပြည့်အစုံလည်းပိုင်းခြားသိတယ်နိစ္စရူပနာလက္ခဏာလည်းပိုင်းခြားပြီးတော့သိပါတယ်အဲဒီလိုသိအောင်ကိုမူရာဖြစ်တိုင်းမှမှန်စွာသိရမည်တဲ့ကိုမူရာဖြစ်တိုင်းဖြစ်တိုင်းသိရမယ်ဘယ်မူရာဖြစ်ဖြစ်ပေါ့မျက်စိမိတ်တာဖွင့်တာလဲကိုမူရာပဲမျက်တောင်ခတ်တာလဲကိုမူရာပဲအဲ့ဒါလေးပါသိရမှာတတ်နိုင်ရင်အဲ့ဒါပါသိရမှာ အချောင်းလေးတွေလှုပ်လိုက်ရွှေ့လိုက်ဒါလည်းကိုယ်မူရပဲ။ပါးစပ်ကပြင်လိုက်ဖွင့်လိုက်ပိတ်လိုက်ဒါလည်းကိုယ်မူရပဲ။ရှားတွေပါတွေလှုပ်လိုက်ရှားလိုက်ဒါလည်းကိုယ်မူရပဲ။ပြည့်လို့ပါပဲကိုယ်မူရတယ်ကိုယ်တကိုယ်လုံးမူရတယ်ပြည့်လို့အသက်ရှူတိုင်းကြတဲ့ဘိုက်ကတောင်းတင်းလှောက်ရှားပြီးတော့ဖောင်းတက်လာတာလေကိုယ်မူရပိတ်ကြတယ်ကိုယ်မူရပဲ။အဲဒီကိုယ်မူရတွေဟာခြေတိုင်းခြေတိုင်းသိရမယ် တော့ဒါတော့တရားလေးနဲ့မှတ်ရအောင်လို့ဒီကဒီကတော့စိတ်ခွန်ကတော့မဟုတ်တဲ့ပုဂ္ဂိုလ်တွေကများပါတယ်ဒါပေမဲ့လို့မဟုတ်တဲ့ပုဂ္ဂိုလ်တူတူတွေကရှိရင်ရှိမှာဒါကြောင့်မို့တရားဟောတဲ့အခါကျတော့ရှိမပုံလေးလည်းနားလည်အောင်လို့ပြောရပါတယ်ကောင်းတယ်လာတဲ့အခါကောင်းတယ်မပင်ကြသွားတဲ့အခါပင်တယ်မကောင်းတယ်လာတာကဘာလို့ဆိုတောင်းနေလို့ရတဲ့ဝါယောဓပဲပင်ကြသွားတာဘာလို့ဆိုကြော့ကြော့ပြီးကြသွားတဲ့လှုပ်ရှားတဲ့ဝါယောဓပဲ အဲရှုမှတ်တာကတော့မှတ်ပြီးတဲ့နန္တရားဝါရယုံနဲ့မှတ်ပြီးနာယုံနဲ့နာနှစ်ပါးအဲဒါကြောင့်ဖောင်းနေပိန်နေတယ်လို့ရှုရဖောင်းနေပိန်နေဖောင်းနေပိန်နေဖောင်းတာကနေဖောင်းဆုံးတယ်သိရတယ်ဗေဒကနေဗေဒဆုံးတယ်သိရတယ်ပြီးတော့အဲဒါဖောင်းနေပိန်နေရှုမှတ်နေစိတ်ကူးလေးဖြစ်လာလို့ရှိရင်အဲဒီစိတ်ကူးလေးလည်းပဲစိတ်ကူးရဲ့စဉ်းစားတဲ့ကြံစီတဲ့ဟိုစိတ်ထဲမှာ ထင်မြင်တဲ့အတိုင်းပေါ့လေဝေါဟာရတွေကတော့စိတ်ကူးတယ်လို့ထင်မြင်တဲ့အခါစိတ်ကူးတယ်မှစဉ်းစားတယ်တဲ့ကစဉ်းစားတယ်မှကြံတယ်တဲ့ကကြံတယ်မှဟိုရောက်သွားတဲ့တဲ့ကရောက်တယ်မှဒီကထွက်သွားတဲ့တဲ့ထွက်တယ်မှဒါပါဘယ်လိုရှုရှုအဲ့ဒီစိတ်ကလေးဖြစ်သွားတာသိလို့ရပါပဲအဲ့ဒီတော့စိတ်ကလေးဖြစ်တိုင်းဖြစ်ရှုတာကဘာလို့ဆိုတော့ အဲစိတ်ဓာနုပါဒနာတဲ့စိတ်မူရာဖြစ်တိုင်းမှာမှန်စွာသိရမည်ဆိုရမယ်စိတ်မူရာစိတ်မူရာဖြစ်တိုင်းမှာဖြစ်တိုင်းမှာမှန်စွာသိရမည်မှန်စွာသိရမည်စိတ်မူရာစိတ်မူရာဖြစ်တိုင်းမှာဖြစ်တိုင်းမှာမှန်စွာသိရမည်မှန်စွာသိရမည်ဆိုစိတ်မူရာ ပိဏမနဲ့စိတ်ကူးဖြစ်ရင်ဖြစ်တိုင်းဖြစ်တိုင်းမှာစိတ္တ ानु ပါဒနာအဲ့ဒီရှုမှနေတဲ့ပုဂ္ဂိုလ်မှာကိုယ်လည်းကညောင်းတာပူဇနာခြင်းကြိခဲတာတွေရှိတယ်အဲ့ဒါဒုက္ခဝေဒနာတွေပဲဒါကစပြီးတော့သင်ကြားရတယ်အဲ့ဒီဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုဖို့ရပါပဲဝေဒနာ၃မျိုးရှိတယ်ကောင်းတဲ့ခံစားမှုဒုက္ခဝေဒနာခေါ်တယ်မကောင်းတဲ့ခံစားမှုဒုက္ခဝေဒနာခေါ်တယ်အကောင်းအဆိုးမဟုတ်ဘဲနဲ့အလယ်လခံစားမှုဥပ္ပခဝေဒနာခေါ်တယ် အဲကိုယ်ရဲ့အတွေ့ကောင်းရင်ကောင်းတဲ့သဘောထင်ရှားစိတ်ထဲကကောင်းတဲ့အာယုန်တွေစိတ်ကူးမိတဲ့အခါကာလစိတ်ချမ်းသာတယ်ဝမ်းသာတယ်အဲဒါကောင်းတဲ့ဒုက္ခဝေဒနာတွေကိုယ်လည်းကညောင်းညာပူပင်နာကျင်ကြိုက်ခဲခံခဲ့တာတွေဒုက္ခဝေဒနာ ဒုက္ခဝေဒနာတွေစိတ်ထဲမှာစိတ်မချမ်းသာဖြစ်တာတွေစိတ်ဆင်းရဲတာစိတ်ညစ်တာတွေအဲဒုက္ခဝေဒနာတွေအဲဒီတော့အကောင်းဆုံးမထင်ရှားပဲနဲ့အလယ်လခံစားမှုတွေရှိရဲအဲ့ဒါဥပိ္ပခဝေဒနာအဲ့ဒီဝေဒနာတွေပြည်တိုင်းပြည်တိုင်းရှိဖို့ကောင်းဆိုးလပ်ပါအကောင်းဆိုတာဒုက္ခဝေဒနာပဲအဆိုးဆိုတာဒုက္ခဝေဒနာပဲအလယ်လဆိုတာကဥပိ္ပခဝေဒနာပဲ ကောင်းစိုးလာပါဝေဒနာပေါ်ရာသိရမည်အဲဆိုရမယ်ကောင်းစိုးလာပါကောင်းစိုးလာပါဝေဒနာဝေဒနာပေါ်ရာသိရမည်ပေါ်ရာသိရမည်ကောင်းစိုးလာပါကောင်းစိုးလာပါဝေဒနာဝေဒနာပေါ်ရာသိရမည်ပေါ်ရာသိရမည်ကောင်းစိုးလာပါဝေဒနာ ကဝေဒနာတွေပေါ်ရပေါ်ရကိုရှုပြီးတော့သိရမည်ဒါလေးတော့ဒါလေးရှုရတယ်လဲဆိုခေါင်းကဟိုညောင်ကဆရာတော်ဥပါရမိန်တော့ဟောသွားတဲ့အတိုင်းပဲဥပါဒံဆွဲဆွဲလာနေမဖြစ်အောင်လည်းကင်းအောင်လည်းရှုနေရတာအိသဒုက္ခနာတာတွေအမှန်တိုင်းသိအောင်အမှန်တိုင်းသိရင်ဆွဲလန်းကင်းတယ်မှန်တိုင်းမသိရင်မရှုရင်တော့မသိမသိရင်တော့ဆွဲလန်းနေဝင်နေတာပဲအဲဒီဆွဲလန်းနေကင်းအောင်လည်းရှုနေရတာပါ နောက်သဘောတရားဉာဏ်ကနဲ့ကြားကမြသဘောတရားတွေဆိုတာရှိတယ်အဲ့ဒါတွေလည်းပဲဒီတိုင်းဒီတိုင်းယူရမယ်အဲကြောင့်သဘောတရားချင်းပေါ်ညာပိုင်းခြားသိရမည်ဆိုရမယ်သဘောတရားသဘောတရားသင်္ဘောညာသင်္ဘောညာပိုင်းခြားသိရမည်ပိုင်းခြားသိရမည်သဘောတရားသဘောတရားသင်္ဘောညာသင်္ဘောညာပိုင်းခြားသိရမည်ပိုင်းခြားသိရမည်သဘောတရား သတိဓာန်တရား၄ပါးပဲအဲဒီသတိဓာန်တရား၄ပါးဝိပဿနာကြီးပဲသတိဓာန်တရား၄ပါးပေါ်များတဲ့ရှင်ရဲ့သမဗရာနေလည်းပါဝင်တယ်အဲဒီပါလည်းပါဝင်တယ်အင်းရင်၅ပါးလည်းပါဝင်တယ်ဗလဘူခေါ်တဲ့ခွန်၅ပါးတရားတွေလည်းပါဝင်တယ်ဘုဇင်ခွန်၅ပါးတရားလည်းထိုက်ကြရတော့သာပါဝင်တယ်မဂ္ဂင်၈ပါးတရားလည်းပါဝင်တယ်ဒါကြောင့်ပရိသရံတရားတွေပွားများနေလို့ရှိရင် ဟောမဂ်ရင်တရားတွေကသူကဖြစ်နေတာပဲရှုတိုင်းရှုတိုင်းရှုမိအောင်ကြောင့်ညာဆိုင်တာကသမာဝါယမမှတ်ရတာကသမာတတိမှတ်မိတဲ့အာယုံမှာစုစိုက်တည်တာကသမာသမာဓိမဂ်ရင်အဲသမာဓိမဂ်ရင်၃ပါးမှတ်မိတဲ့အာယုံကိုမှန်တိုင်းသိတာကသမာဓိတိကောင်းတယ်ပြင်းတယ်ဆိုတောင်းနှင်းလှုပ်ရှားတဲ့ဝါရောအမှန်လေးတွေသိပါတယ်နောက်ပိုင်းကျတော့ အဖြစ်ပြလည်းသိရပဲဖြစ်ပြီးကြောက်တော့အိစ္စဒုက္ခအနတ္တဆိုတဲ့သဘောတည်းသိတာပဲဒါတော့ကြောက်ရအချိန်မရှိပါဘူးအဲယောဂီပုဂ္ဂိုလ်တွေကကိုယ်ရတွေ့နိုင်တဲ့ဥစ္စာတွေပါပဲအဲဒီတော့ရှူတိုင်းရှူတိုင်းမှန်တိုင်းသိပြီးတော့နေတာဗမာရိဋ္ဌိပဲမှန်တိုင်းသိအောင်လို့ဆင်ញုပ်ပေးတာသမသင်္ကပ္ပသမာဓိနဲ့သဘာသင်္ကပ္ပပညာမဲ့ခင်သမာဝါယမသတိသမာဓိသမာသမာဓိသာသမာဓိမဲ့ခင် အဲဒီမဲ့ခင်၅ပါးအောင်းလိုက်လို့ရှိရင်မဲ့ခင်၅ပါးခြူတိုင်းခြူတိုင်းဒီမဲ့ခင်၅ပါးပွားများနေတာအဲဒါပုဗ္ဗဘာကမဲ့ခင်ပဲသမာဝါစာသမာကမ္မနာသမာဓိဝဆိုတာကတော့သောသောကတွေကသီလဆောက်တည်ထားတဲ့ကပြည့်စုံလာခဲ့ပြီတဲ့သူကပြည့်စည်ခြင်းလည်းမရှိပါဘူးအဲ့ဒါကထည့်ရင်၈ပါးပါပဲခြူတိုင်းခြူတိုင်းမဲ့ခင်၈ပါးပွားများတယ်ဒါရှုမှပဲဖြစ်တာမရှုရင်တော့မဲ့ခင်၈ပါးမဖြစ်ဘူးဘုရားဘာလာမဲ့ခင် ဟောကဝိပဿနာမဲ့ခင်နေရှုမှဖြစ်တယ်ရှုလို့သမာဓိဉာဏ်ရှင်းလာပြီဆိုတဲ့ခါကာလကြတော့ယုံနာကိုလည်းပိုင်းခြားသိတယ်အကြောင်းကျိုးကိုလည်းပိုင်းခြားသိတယ်အဖြစ်အပျက်ကိုလည်းပဲလက်နဲ့ကန်ကြည့်ရတယ်လို့ပြီးတာအနိစ္စဒုက္ခအနတ္တသဘောတွေလည်းပိုင်းပြနေတယ်ပြီးအဲဒီတော့သိညာနဲ့ရှင်းတန်ပြည့်စုံတဲ့အခါကာလကြတော့အရိယာမဲ့ခင်ဆိုတာဖြစ်တယ်အရိယာမဲ့ခင်ဖြစ်ဆိုတာခြားဖြစ်တာမဟုတ်ဘူးဒီလိုရှုသိနေတဲ့စိတ်တွေဟာတစ်ဆင့်တစ်ဆင့်ရင့်ပြီးတော့ နိဗ္ဗာန်ကို ပြည့်ဝင်သွားတဲ့အသိဉာဏ်လေးဖြစ်သွားတာပဲရှေ့ပိုင်းကဝိပဿနာဉာဏ်နဲ့အစဉ်နဲ့အစဉ်ရင်းရင်ပြီးတော့အသိဉာဏ်တွေအထူးတွေဖြစ်ပြလာအဲဒီလိုပဲနောက်ပိုင်းကျတော့နောက်ဆုံးပိုင်းကျတော့နိဗ္ဗာန်မျက်မှောက်ပြုသွားတယ်အဖြစ်ပြက်တွေပြီးနေရင်ပြီးနေရင်ပြီးနေရင်တည်းကရုပ်နာတခါလည်းညင်ရအောင်ရောက်ပြီးတော့သွားနိဗ္ဗာန်မျက်မှောက်ပြုသွားနိဗ္ဗာန်နဲ့ပြည့်ဝင်သွားတာတဲ့အဲဒီကြောင့်အောင်လို့အထောက်ကြတာအဲ့ဒါကို မူလပုဗ္ဗအရိယာသုံးဝမဂ္ဂင်များဖြစ်ပွားစေတဲ့ဣမဂ္ဂင်ပြေဝေနိဗ္ဗာန်တာတဲ့ဒီဆောင်မှုကလေးစီထားပါလေအဲဒီဆောင်မှုကကျင့်လို့ရှိရင်မဂ္ဂင်နိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့ပြီးတော့သိသွားနိုင်ပါတယ်ဒါကြောင့်ဒီမှာတော့အရုပ်ကုတဲ့ပုဂ္ဂိုလ်တွေကများပါတယ်ဒါပေမဲ့လည်းနည်းနည်းတရားနာပြီးတရားနာရုံနဲ့မပြီးသေးပဲနဲ့ဘာဝနာကုသိုလ်လေးလည်းပဲဖြစ်ရအောင် အလူဒါနပြုရမှာဘာဝနာကုသိုလ်လည်းပဲချက်တဲ့တဏ္ဍာလေးပါဝင်ပြီးတော့သွားရအောင်နှစ်မိနစ်လောက်တော့တရားရှုကြအောင်လေဟုတ်လားရှုပုံလေးနည်းနည်းထပ်ပြောအောင်ကြာစီထိုင်မယ်ဆိုလို့ရှိရင်ပြင်မြတ်စွာဘုရားပန်းလင်ကအာဟုစိတ်တော်ဟာထဝဘုရားပြီးထိုင်ပါတဲ့အခုလိုခဏလေးထိုင်လာတော့လည်းသိရင်မကြည့်ပါဘူးဥဇုံကာယမဏိဒါယအထက်ပိုင်းကိုဖြောင်းပါဆိုတာထားပါတဲ့ ဒါကတော့ခဏလေးနဲ့အရေးကြီးတယ်ဒါပိုင်းကိုဆောင်းမဆောင်ထားမယ်နဲ့ကြော်ရဲကြီးဆိုလို့ရှိရင်ဖြင့်ဝိရိယအားနည်းနေကြော့တယ်အဲတော့ဒါပိုင်းကိုဆောင်းမဆောင်ထားပြီးရှုမှရမျက်စိနဲ့ကြည့်ဝရမလို့တဲ့အတွက်မျက်စိတော့မှိတ်တာခရီးမူကတေဥပါဒိဋ္ဌဝါကပ္ပထာအာဟုစီသောတတိကိုပို့ပေးထားပါတဲ့အဲဒါနာရိယာအာနာပါနရှိနေတဲ့ပုဂ္ဂိုလ်ဆိုရင်နာရိယာထားမှာပေါ့ အဲဘုန်းကြီးတို့ကကိုယ်တွေးအထိကိုဝမ်းပိုက်ကနေပြီးရှုခိုင်းပါလေထောက်တယ်လာလိုက်ပင်ကျသွားလိုက်အဲဒါလောကဝါရနဲ့ခေါင်းနဲ့ပင်နဲ့ပြောရတာပဲရှုပါများလို့သမာဓိဉာဏ်အားကောင်းလာတဲ့အခါကျတော့တောင်းတင်းတာလှုပ်ရှားတာဆင်းဆင်းနေအဲ့ဒါတွေပိုင်းခြားပြီးတော့သိတာအဲ့ဒါတွေသိအောင်လုပ်ပဲရှုရအဲဒါကြောင့် bite ဖိုက်ကိုစိတ်နဲ့စိုက်ထားဖောင်းတယ်လာတဲ့အခါဖောင်းတယ်လို့မှပင်ကြသွားတဲ့အခါပင်တယ်လို့မှမဇ္ဈကရုပ်ဆိုဝင်ဟောပါဘူးစိတ်ပြီးလေစိတ်ဆိုလေးနဲ့လိုက်ပြီးမှနေရမှာဖောင်းစားကဖောင်းစားတယ်သိရမယ်ပင်စားကပင်စုံတယ်သိရမယ်ဖောင်းတာဆိုရင်လည်းပင်တာပင်တာဆိုရင်လည်းဖောင်းတာလားနေရမယ်ရှိတော့မရှိဘူးအဲဆင်ကြလိုက်ပြီးတော့ဖောင်းတယ်ပင်တယ်ဖောင်းတယ်ပင်တယ်လို့ရှိတော့ အဲလိုရှုနေရင်စိတ်ကူးတွေဖြစ်လာရင်ခုနကပြောတယ်အဲဒီစိတ်ကူးရှုပြီးရင်ခေါင်းသာပင်သာပြန်ရှုစိတ်ကူးလေးကတော့ရှုလိုက်ရင်မရှိပါဘူးကြောက်သွားပြီးတော့ခေါင်းသာပင်သာဆက်ပြီးရှုသွားရင်ကိုယ်ရဲ့ညောင်းတာကုသနာခြင်းခဲခဲတာဒုက္ခဝေဒနာသင်ကြလို့ရှိရင်အဲ့ဒါလေးကိုစိတ်နဲ့စိုက်ပြီးမှတ်ရမယ်ညောင်းရင်ညောင်းတဲ့နေရာလေးစိတ်စိုက်ပြီးတော့ညောင်းနေညောင်းနေခါခဲတဲ့သဘောလေးဒုက္ခဝေဒနာသင်ကြတွေ့ရပူရင်လည်းပူတယ်ပူတယ်နာရင်လည်းနာတယ်နာတယ်သင်ကြတွေ့ရတာပဲ အဲ့ဒါကကြာကြီးမှနေဖို့တော့မလိုပါဘူးခု2မိနစ်လောက်တွင်းတော့ကြာကြီးရှုလို့ဖြစ်ဘူးအဲ50ချက်လောက်3-4ချက်50ချက်လောက်ဆိုတော့ပါပြီပြင်ဖောင်းတာပြင်တာကြာမှအပန်းကြာရင်လည်းကြာတာမှကြာဒီစိတ်ဥသွားရင်လည်းရောက်တာမှပြင်ဖောင်းတာပြင်တာကြာမှအဲ့ဒါ2မိနစ်2မိနစ်မှကိုရင်နိုင်မှတာ7နိုင်7နိုင်ရတော့ဒီတော့ဟုတ် 10မိနစ်10မိနစ်တွင်မှတ်ချက်ပေါင်း30 40 50နည်းများအသက်ရှင်နည်းများလိုက်ပြီးတော့ရပါတယ်60တရားနဲ့ရနိုင်ပါတယ်ဓမ္မဓမ္မအတွင်းမှာခွန်ကပြောတဲ့မဂ္ဂင်7ပါးတရားတွေပါဝင်တယ်ဒါကြောင့်ရှုမာတယ်ရှုမာတယ်မဂ္ဂင်7ပါးတရားတွေပွားစီတာဘာဝေတာဘပွားစီရမယ်ဆိုရက်ညစွာဘုရားကြီးစကားတော်ရာအပြင်ပွားပွားမှုကိစ္စတွေပြီးနေတာပဲ အဲဒီတော့ကြွားစီလို့ရှိရင်မိမိတို့လိုရှိရတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးကြတာတွေ့နိုင်တယ်မူလဘဝရိယသုံးဝမခင်များဖြစ်ပွားစေလင်ဤမခင်ပြေဝင်နိဗ္ဗာန်တာဒီသမုတ်ကလေးနှစ်ခုနဲ့နိဗ္ဗာန်ရောက်တည်ကြအောင်တရားတဲ့ပုံကရှင်းလင်းပြသပြီးတော့နေပါတယ်အဲဒီနှစ်ခုကလေးဆိုပြီးတော့ညာလဲဝေပြီးတရားသိညာတွေ မူလပုဗ္ဗာအရိယာသုံးဝမဲ့ခင်မြတ်ဖြစ်ပွားစေလင်ဒီမဲ့ခင်ဒီဝင်နိဗ္ဗာန်သာအဲအထူးပြောကြတယ်တခုတော့ရှိတယ်ဌာနကုသိုလ်ပြုတဲ့ခါကာလဝိပဿနာကုသိုလ်လည်းပါခြင်းလို့ရှိရင်အဲလူသားတို့ရဲ့စိတ်ကလေးဖြစ်တာကိုရှုလိုက်ရင်ဒါဝိပဿနာဖြစ်တာပါပဲမိမိလူသားနဲ့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 ကုသိုလ်ကောင်းမှုအာပြုပြီးတော့ဝမ်းမြောက်ဝမ်းသာတယ်အခုလိုတရားနာနေတဲ့ကဖြစ်တတ်ပါတယ်အဲဒီတော့ဝမ်းမြောက်ဝမ်းသာတာလေးဖြစ်လာခြင်းဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းသာတယ်ဝမ်းသာတယ်ဖြစ်လိုက်ဝမ်းမြောက်ဝမ်းသာတာလေးကသူ့အခိုက်အတန့်နဲ့ဖြစ်ပြနေတာပဲအဲဒါကြောင့်ပိဋိဥပ္ပါရေတဝပိဋိကိုဖြစ်စေဒါတို့ပိဋိကိုပိဋိဆိုဝမ်းမြောက်တာပဲအဲဝမ်းမြောက်မှုကိုဖြစ်စေရမယ်ဘယ်ပုံပဲနည်းဖြစ်စေရမလဲဘုရားကုံအာရုံပြုဘုရားကုံအာရုံပြုသံဃာကုံအာရုံပြု မိမိဆောင်နေတာနဲ့သီလကုံအာရုံပြုမိမိဆွန်ကျက်တက္ကသရနဲ့သာကဒါနကုံအာရုံပြုအဲနာဒေဝတာဥပဒ္ဒရာတွေရှိအဲ့ဒါတော့သင်လည်းပြောရမှာစကားရှိတယ်ဒါတော်တော့ပါပြီအဲ့ဒါတွေအာရုံပြုပြီးပီတိဖြစ်ပါစေအခုတော့လူတိုင်းပေးတဲ့ခါကာလမှာမိမိလူတိုင်းတဲ့ကုသိုလ်လေးအာရုံပြုပီတိဖြစ်တာပေါ့အဲဒီတော့ပီတိဖြစ်ပါစေတဲ့တန်တော်ပီတိဟောတန်တော်နှစ်ပင်အာရမဝမ်းမြောက်မှုပီတိဟောခရတော် ကုန်သွားသည်ဟုဝိရတော်ပြတ်သွားသည်ဟုသမသိတဝါသုံးသာရရတာအရတဘုသဘာကုဏတိရောက်နိုင်တယ်အဲဒီဝမ်းမြောက်ဝမ်းသာတဲ့သဘောလေးကုန်သွားတယ်ပြောက်သွားတယ်လို့ရှုနိုင်လို့ရှိရင်တဲ့သမင်္ဂါဖြက်ပြရတာမဟုတ်ပါဘူးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဆိုမရှိဘူးဆိုတာဝမ်းသာတာတစ်ခုပြဝမ်းသာတာတစ်ခုပြဝမ်းသာတာတစ်ခုပြဝမ်းသာတာတစ်ခုပြအဲ့ဒါလေးပြီးလို့ရှိရင်ကုန်သွားတယ်ပြောက်သွားတယ်ပြီးတာပါပဲအဲဒီလိုပြီးချင်းဖြင့် ပါရမီထူးရှိတဲ့ပုဂ္ဂိုလ်တွေမှာတခဏချင်းအရာတဘုံတော်ရောက်နိုင်တာအရာတဘုံမြောက်လို့ရှိရင်လာကဖြစ်နိုင်တဲ့နာဂိဘုံရောက်နာဂိဘုံမြောက်လို့ရှိရင်သရာမိဘုံရောက်သရာဖြစ်နိုင်တဲ့သရာမိဘုံမြောက်လို့ရှိရင်သောတာပတိဘုံရောက်သောတာပန်ဖြစ်နိုင်တယ်အဲ့ဒီမြောက်သိရင်လည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းပါရမီကုသိုလ်ဖြစ်တယ်ဒါကြောင့်ဒါနကုသိုလ်ပြုရမှာဝိပဿနာကုသိုလ်အစစ်မှပါစေခြင်းလို့ရှိရင်အဲဒီထူထမ်းတဲ့စိတ် ဝါမြောက်တဲ့စိတ်သူကလာကြောင်းပြီးဝါမြောက်တဲ့စိတ်အဲ့ဒါလေးကိုဝါမြောက်တယ်ဝါမြောက်တယ်ဝါမြောက်တယ်ဒီလိုစိတ်ကလေးနဲ့လိုက်ပြီးရွှေ့ရင်ဝိပဿနာကုသိုလ်တွေဖြစ်ပွားပါတယ်အဲမြဝေဒီတရားပညာပြီး ယနေ့ဖို့၌ကျွန်ုပ်တို့သူစုပွားများအာထုအပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘုရားဝိဇ္ဇာကုသိုလ်ဘုရားဝါရသောကုသိုလ်ဉာဏ်နာရသောကုသိုလ် သရှိတော်ဒီကောင်းမွန်ပေါင်း၏အဖို့ပါကကိုမိဖတို့အားမြတ်ပေဝေပါကုန်၏ဆွေမျိုးတို့အားမြတ်ပေဝေပါကုန်၏ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာ မြတ်ပေးပါကုန်၏အလုံးစုံသောအတ္တအပေါင်းတို့အားမြတ်ပေးပါကုန်၏မိဖာတို့မှစ၍အလုံးစုံသောအတ္တအပေါင်းတို့သည်ညရရ၍ကိုယ်စိတ်နှပြသမ်းပါကြပါစေ